139ခုနှစ်ဒင်းကျိုးလာပြီနေ့ဖြစ်တယ်။ယနေ့ဟောဖို့တရားကတော့ပါရဏီယတရားပါပဲ။ဘုရားဝါတော်ရှင်ရာအားဖြင့်ကိုးဝါမြောက်ဝါကတမူရဲ့အဲဒီကိုးဝါမြောက် ဝါကျွတ်ပြီးတဲ့နောက်ဆေဝါနိဗ္ဗာန်ပေါ့အဲဒီကြတော့မင်္ဂလာရဲ့အကွဲပြားရှိတာနဲ့ဘုရားရှင်ကြောင်းပြီးပြီးဩဝါဒတရားကြီးဟောတဲ့ဒီနေ့ကဘုရားကြီးကနေပြီးဟောခဲ့တဲ့တရားဒီကဟုဒီကဟုဝတ္ထုဒီနေ့ကဟောခဲ့ အဲဒီအားနဲ့ဒါနဲ့တစ်ဆက်သေးပါဆယ်ကိုခုမြောက်ဆုံးပဲကိုခုကိုဝါမြောက်ပြီးတဲ့နောက်ဆယ်ဝါရောက်ခံနီးပါပဲအဲဒီခါမှာဟောထားတဲ့တရားရှိရလည်းပဲသာရဏိယတရားဆိုဟောဥပါလေဒီသာရဏိယတရားအဲဒီကောသာမီမြို့မှာဟောတာတော့သံဃာတွေကိုယ်ကြခြင်းအကြောင်းပြုပြီးတော့ဟောတယ်။သံဃာတွေကိုယ်ကြတာလည်းဘယ်တော့မှအမကြီးကြီးတယ်မဟုတ်ပါဘူး ဒုက္ခအဘာကလေးတစ်ခုအကြောင်းပြုပြီးတော့ပထမတော့ကဒီနည်းဆောင်မထေရပုဒ္ဒံဆောင်မထေရကိုကုရီမှာမစ္စကုရီမှာတန်းတဲ့ရေဆေးဝေးရေလေးခြံထားခဲ့တာဒီခွေထဲမှာဒီကျမ်းနေတာတွေ့တယ် ရှင်ဘုရားရှင်ဒီခြံထားခဲ့သလားလို့ထားခဲ့တယ်။ထားရင်ရှင်ဘုရားအာဘသင်မှမသိဘူးလားဆိုမသိဘူး။อืมထားခဲ့လို့ရှင်အာဘသင်နဲ့တယ်ပြောတယ်။ဒါပေမဲ့လို့စိတ်မပါဘဲနဲ့အမှတ်တမဲ့ထားရရင်တော့လည်းအာဘမသိပါဘူးဆိုရင်ဒီကနောက်အောက်ပိုင်းကလည်းဒီချွင်းချက်လေးဒီကညီရဆရာတော်ကပြောတယ်။ပြောတော့ဟိုသုတ္တံဆောင်ဆရာတော်က ။အာသူဟာဒီလိုဆိုအာဘာမသိဘူးလို့သူအရေးကြီးတယ်။အမှန်ကတော့သူကအာဘာသိတယ်။သူကမှုမဲ့ထားတဲ့ခါရမှာ။ဘယ်လိုထားလဲ။မှုမဲ့နဲ့မေ့ပြီးတော့တဲ့ကြားနေတဲ့ခါရအာဘာမသိဘူး။အဲထားရလို့ရှိရင်နာမည်ကြီးအမှန်ကြီးကြားနေတယ်အာဘာသိ။ဘာမှမကြည့်ကြပါဘူး။ဝိနည်းသာမြာကသူရဲ့ဒီပြိတ္တာတွေ သမာဓိကလည်းလေဒီအာဘာသင်္ကာတော့မသိဘူးဆိုသူတကြီးတွေကဟိုဟုတ်တာတော့ဓမ္မဓိကရဲ့တကြီးတွေနဲ့မိမိတို့ဆရာနဲ့ပတ်သက်ပြီးတော့ပြောတဲ့အခါကျတော့ကျွန်တော်ဆရာဟာတမ်းတဲ့ရေလေးကျန်နေတာအာဝသင်္ကာတော့မသိဘူးဆိုပြီးတော့ပြောရတော့ သူတို့ကြီးတွေကသူတို့ဆရာရှောက်သူတို့ဆရာရဲ့တော့ဟာဘုရားနာသူတို့ဆရာဝန်ကြီးတို့ကအာဘာမသိဘူးလို့ပြောတာပဲလည်းနဲ့အခုအာဘာသိတယ်လို့ပြောရပါလိမ့်မယ်ဒါလိန်ပြောတာမူသာဝါဒဖြစ်တဲ့ဆိုပြီးတော့ဒီမှာဟိုပုဂ္ဂိုလ်မူသာဝါဒနဲ့ဆိုဆိုအမှန်ကတော့ပုဂ္ဂိုလ်မူသာဝါဒကဟုတ်တော့မဟုတ်ပါဘူးချွေးနေတာလည်းရှိပါတယ်မြင်လာတော့ပုဂ္ဂိုလ်ကသူတို့ကြီးတွေဝိနည်းကြောင်းနဲ့စပြီးဟိုကတော့ရှုပ်ချပြီးပြောတာတော့မတော်ဘူးပေါ့လေလူစားရင်ဂုံထိလိုက်တာကကြီးရဲ့ အရှုပ်ထွေးအကွဲအပြားဖြစ်ခြင်းရဲ့အကြောင်းတွေအာမမုဒ္ဒဝါဒမဟုတ်ပါဘူးဟောတာအဘာသင်္တာတွေလည်းသင်တာအဲဒီကဘုဒ္ဓဆောင်ဓမ္မရိယာညာကဒီဘာသာအဘာမသိဘူးအောင်မယ်အာဆိုဆရာတော်အစရမကအဘာမသိဘူးပြောဒီမှာအဘာသိနေကြတာသူဟာမုဒ္ဒဝါဒလိန်ပြောတာမုဒ္ဒဝါဒပဲဆိုပြီးဒီဘာမုဒ္ဒဝါဒနဲ့ဆွဆွဲ ဝိနည်းတို့ရဟန်းကလည်းမူတာဝါဒဟုတ်မှမဟုတ်ပဲပြီးမခံနိုင်တော့ဘုရားသူအာဘတင်တာပဲရှင်ရှင်လည်းအဲဒီအာဘကိုကုစားပါရှင်မြဟိုတုန်းကတော့အာဘမသိဘူးပြောပြီးတော့အခုမှအာဘတင်တယ်ပြောတာရှင်မြမူတာဝါဒဖြစ်တဲ့ဆိုရင်ငင်းခုန်နေပြရတာနေနောက်ဆုံးကြတော့ဝိနည်းတော်ရဟန်းကအဲဒီဗုဒ္ဓဆောင်ဓမ္မရိကရဟန်းကိုအာဘကုစားပါဆိုတာမကုစားတဲ့အတွက် ဥခေကနိယကံဆိုတာနှင်ထုတ်တဲ့ကံပေါ့နော်။ဘာငါတိုင်းနဲ့နှင်ထုတ်တဲ့ကံအဲဒါဥခေကနိယကံပြုပြုတော့လည်းပြုခံတဲ့ပုဂ္ဂိုလ်ကသူအာဝမတင်မဲနဲ့တက်တက်ကိုနှိပ်ပြီးတော့မတရားရင်ပြုတဲ့ကံမှအောင်ဘူးလို့သူကအောင်းနေပြီးတော့သူနဲ့စတဲ့ပုဂ္ဂိုလ်တွေမိတ်ဆွေတွေအပေါင်းဖော်တွေကိုသူကလည်းပဲအင်းအားရှိအောင်အထောက်ခံရှိအောင်လို့ပြောတော့ပုဂ္ဂိုလ်တွေထောက်ခံကြ900လောက်ရတယ်ပြောတယ်ထောက်ခံတယ် အဲဒီဘက်ကလည်း900လောက်ဒီဘက်ကလည်း900လောက်အကွဲကြရှိအဲဒါအကြောင်းပြုပြီးတော့ဒီနေ့ဒီဟာဥပမာကဝတ္ထုဟောပြီးပါအခုလည်းပဲအဲဒါအကြောင်းပြုပြီးတော့ဟောရင်းပါပဲဒါပေမဲ့လို့မျိုးစားကအကုန်လုံးပုံကိုယ်တွေနဲ့ဆိုင်ပါတယ်အဲဒီတော့မှတော့ဟောတာဟောရတယ်။ဘာသာတွေလည်းပြန်မမြင်ညွတ်ပါဘူး။ညာဟောတဲ့အတွက်မြင်ရှင်းမရှိပါဘူး မှတ်သားရုံတော့ပါမှတ်သားရရုံတော့ဘုသူတာဖြစ်မှာနောက်ပါဠိကဒီကနေ့ကပါဠိကပုံမှန်လည်းပဲဒီသာရဏိယတရားဆိုတာဟောထားတာရှိပါတယ်မာနန္ဒမှာလည်းဟောထားတာရှိပါတယ်ဆက်ကနိဗ္ဗာန်မှာလည်းဟောထားပါတယ်။ဒါဓမ္မတာကျင့်နေကျင့်လိုက်တဲ့တရားပါပဲဗာရဏီယဗာရဏီယအောင်းမိတ်ွယ် ဗျာအမှားရွယ်အမိပဲဗျာဒီသာရဏိယနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ကသူနေပုဂ္ဂိုလ်တွေကမမေ့နိုင်ဘူးတဲ့ဒါရဏိယကုံနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ချီးမွမ်းမှာကုန်တယ်သူနေဘူးတဲ့ပုဂ္ဂိုလ်တွေကသူ့ရဲ့ဂုဏ်ကျေးဇူးတွေပြီးပြီးအများအမှားရအောင်းမိတ်နေအောင်းမိတ်စီတတ်တယ်ဒါကြောင့်ဒီတရားတွေသာရဏိယတရားခေါ် ခာယိမေဘိက္ခဝေတာရဏိယာရမပိယကရဏာဂိဂရုကရဏာသင်္ဃာယအဝိဝရာယသာမေဂိယသေကိဘဝယသံဝတ္တံဒီဘိက္ခဝေယံတို့ဆ၆ပါးကုန်သော ဣမေသာရဏိယဣသာရဏိယတရားတော်သည်သာရဏိယအောင်းမေအောင်းမေွယ်ဖြစ်ကုန်တော်ဟာအောင်းမေခြင်းကိုဖြစ်စေတတ်ကုန်တော်စကြောင့်ပါတော့ဣမေဣတရားတော်သည်ပိယဒရဏအချစ်ချင်းကိုလည်းပြုသာပါကုန်၏ရခင်ခြင်းပြုနေခြင်းကိုလည်း စေစေရတဲ့ဂုဏ်နဲ့ကရုကရဏာအလေးပြုခြင်းကိုလည်းဖြစ်စေရပါကုန်၏ယူသည်လေးစားခြင်းနဲ့ဖြစ်စေရတယ်အဲဒါရဏိယတရား6ပါးညာခြင်းပုဂ္ဂိုလ်တွေဆိုတာဟာ ဒီမုန်းတာတော့မကြိုက်ဘူးကိုယ်ကိုချစ်တဲ့ပုဂ္ဂိုလ်ရှိတာကြိုက်အများချစ်ခင်ရတယ်ညညရရဆိုရင်ဒါဒီတိုင်းဒီတိုင်းသဘောကျတာအကြီးကြီးမုန်းအကုန်လုံးသဘောကျတာသူများကယူသေးရတယ်လေးစားရတယ်ဆိုကြိုက်တာပဲမယူသေးဘူးမယူမသေးသူများကြည့်လို့ဆိုမကြိုက်ဘူးဒါတော့ သူများချစ်ခင်စေခြင်းလို့ရှိရင်ယူသည်လေးစားစေခြင်းလို့ရှိရင်ဘာလို့ရမလဲဆိုဒီသာရဏိယတရားနဲ့ပြည့်စုံမှုလိုတယ်။အောင်းမှုပဲတရားကြီး။နာကောင်းတဲ့ကိုရင်ငါတွေပါလား။ယဟန်တွေအတွက်ခေါင်းတပြီးတော့ယဟန်တွေဟောထားပါတယ်ဒါမှလူတွေအတွက်လည်းသုံးကြပါတယ်။ဘုရားဘာသာဝင်ပုဂ္ဂိုလ်တွေကမဟုတ်ဘူး။ရှားပါဝင်ပုဂ္ဂိုလ်တွေနဲ့ဆိုင်တာလည်းဘာသာမရှိတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တာအကုန်လုံးဆိုင်ပါတယ်ကြီး။ ဒီကျင့်ဝတ်တွေကတော့ပြည့်စုံလို့ရှိရင်သူများချစ်ခင်တယ်ဆိုတာဘယ်ဘာသာဝင်ဖြစ်ဖြစ်သဘောကျတာပဲသူများကရိုးရိုးလေးလေးစားတယ်ဆိုတာဘယ်ဘာသာဝင်ဖြစ်သဘောကျတာဘာသာမရှိတဲ့ပုဂ္ဂိုလ်တွေကသဘောကျတာဒါတော့ဒီကိုယ်ငင်္ဂါတွေနဲ့ပြည့်စုံမှုလို့လေသူများချစ်စီစီချစ်စရာကောင်းတဲ့အပြုအမူလေးလည်းရှိအောင်ပါဘောကိုယ်အပြုနေတာကမုန်းရကောင်းတယ်ဘယ်သူချင်းမလို့ဘယ်သူမှမရှိဘူးဘယ်သူမှမကနာဘူးဘယ်သူမှမခင်ဘူး သူများအလေးပြုတာအယုဒိပြုတာခံရင်လို့ရှိရင်လည်းပဲယုဒိလေးစားလာအောင်အကျင့်အမူလေးရရှိအောင်ပါကျင့်ပြုမှုကမကောင်းတဲ့ပုဂ္ဂိုလ်ကဘယ်သူမှလာပြီးယူနေမလဲယူနေဘူးယုံမသိကြည့်ကြမှာလားသူဒီလောက်တော့ကမှရှင်းမှမရှိပါအဲဒါကဒီပါရဏိယတရားတွေကချစ်ခင်ခြင်းညှိုးခြင်းယူနေခြင်းလေးစားခြင်းကိုလည်းဖြစ်စေတတ်သည် သင်္ဃာယသံဝတ္တန္တိစီလုံးညီညွတ်ခြင်းကလည်းဖြစ်ကြပါကုန်၏အဲစီလုံးညီညွတ်ဖို့လည်းဖြစ်တယ်ပေါင်းစုဘယ်သူမဆိုစီစီလုံးလုံးညီညွတ်သဘောကျရတာတူနေပုဂ္ဂိုလ်ရဲ့အချင်းချင်းညီညွတ်ဖို့ရအရေးကြီးတာအနိပါနိစ္စတဲ့ပုဂ္ဂိုလ်ချင်းချင်း ပြီးပြီးလုံးလုံးဖြစ်ဖို့ဆိုအရေးကြီးတာအားလုံးပါပဲလောကလုံးစီလုံးညီညွတ်နေတော့ကောင်းတာပါအာဝိဝါရယသံဝတ္တန်ဒီငင်းခုံမှုကင်းရလုံးငါလည်းဖြစ်ကြပါကုန်၏မငင်းမခုံရဘူးတဲ့ဒီပြားနဲ့ဖြစ်ကြရင်စီလုံးညီညွတ်တယ်မငင်းခုံရဘူးငင်းခုံရတာဉာဏ်ကြတာပေါ့ သာမဂ္ဂိယသံဝတ္တံဤညီညွတ်ခြင်းကလည်းဖြစ်ကြပါကုန်၏ညီညွတ်၍ဒါရည်ကြီးတာဧကိဘာဝသံဝတ္တံဤတလုံးတစ်စီးဖြစ်ရလုံးကလည်းဖြစ်ကြပါကုန်၏တလုံးတစ်စီးမကွဲမပြားပဲနဲ့တလုံးစီးဖြစ်ပေါ်နေဖြစ်ပါတယ်ညီညွတ်ရေးတရားဆိုရင်လည်းဟုတ်တာညီညွတ်ရေးအမှန်ကောင်းပါလားဒီတရားတွေ ညီသေးပုဂ္ဂိုလ်တွေမဆိုကျင့်လို့ရှိရင်အဲ့ဒီစဆရာပုဂ္ဂိုလ်တွေကညီညွတ်ညွတ်ဖြစ်ညင်းခုံမရှိအပွဲပြမရှိဆန္ဒသရာနေရာချင်းအကျိုးရှိတယ်ဒါရဏိယကြီးရစာရင်းနဲ့လေးခွေတွေမှာပါရဏိယပိယကရဏဂရုကရဏသင်္ဃာယအာဝိဝါဒဣတိဘာဝ အဲသင်္ခါရအာဝိပါဒတာမိတ်ကအေဒီဘာဝါယနာဝသံကြီးဒါဟောလင်္ကာစကားလေးအဲ့ဒါ6ပါးသမုဒ္ဒင်းဒါလေးမထည့်လိုက်ဘူးခုနမှကြည့်တယ်မပါဘူးလေပထမဟောစဉ်တုန်းကလည်းခွန်ကြီးအဲ့ဒီပထမခေါင်းရုပ်ဆောင်မှုကလေးစဉ်းစားမှထားမိတယ်စိတ်ခွန်မှာတော့မဟာစီเจ้าမှာဟောတာပါပဲ တရားပြင်ပေါ်ရောက်မှခေါင်းငင်လေးလိုးနာဖို့လို့ဒါလည်းတရားပြင်ပေါ်ရောက်တော့မှတရားပြင်ပေါ်တယ်မဲ့ဒီခေါင်းငင်လေးစီပြီးတော့ရွှေဆိုပြရအနည်းတရားနာပုဂ္ဂိုလ်တွေရုပ်ခိုင်းဆိုခိုင်းအခုလည်းစာရွက်ထဲမှာပါဘူးအခုတော့ဒါကြနေပါလား မေတ္တာရှိသွားကံသုံးပါးနဲ့တဲ့မေတ္တာရှိသွားတဲ့ကာယကံဝစီကံမနောကံကံကသုံးပါးဒါလည်းညွှန်ရေးပါရမီရတရားပဲတခြားထုံမှအဲဒီကနောက်သုံးခုကျန်နေတဲ့ဇာကသီလာမြတ်ပညာပြီးတဲ့ဇာကဆွန်ကျဲခြင်းဒေနာရဲ့တော့ဇာကရဲ့လည်းမပါပါဘူးဝေဘာနာဟိုပိုင်းပစ္စည်းဟိုတယောက်တည်း မသုံးမနဲ့မိစ္ဆရာပုဂ္ဂိုလ်အချင်းချင်းနဲ့ဝေဖန်ပြီးတော့ခွဲဝေပြီးတော့သုံးဆောင်တယ်အဲဒါကာလဆွန်ကျဲတယ်သိကံနဲ့ပြည်သားနဲ့ဆိုတဲ့သဘောပါဝေဖန်အဲဟောဟာကဝင်ပြောင်းလို့စာကလည်းဝေတတ်ထားပါရဲ့စာကတို့ဒါနတို့သဘောချင်းဒီလိုပါဝေဝေဖန်ကဆိုဝိပါကဆိုတာဝိပါကဝေဖန်တယ်ဆိုတာဘာမှမသိတာဖြစ်နေတာလားတော့သီလဆိုတာသင်ကြားရပညာဆိုတာသင်ကြားရသာရသီလနဲ့ပညာကြီး မဘာသာရဏိယတရားကြီးတရားရဏိယတရား6ပါးအဲသာရဏိယမပါဘူးသာရဏိယဒါလေးဖြတ်လိုက်ကြအောင်မယ်ဘယ်နဲ့မေးပါ့မလဲမရှိပါဘူးမေတ္တာရှိသွားကံသုံးပါးနဲ့တခြားတခြားထိုမှသာရသီလာမြတ်ပညာကြီးမပါတာရဏိယတရားကြီးဒါလေး6ပါးလည်းသွားမယ် မေတ္တာရှိသွားမေတ္တာရှိသွားသံသုံးပါးမြင်မေတ္တာရှိသွားမေတ္တာရှိသွားသံသုံးပါးမြင်ချာထိုးမှချာထိုးမှသာကသီလာချာထိုးမှသာကသီလာမြတ်ပညာသည် ပါတာရဏီယတရားတွေမေတ္တာရှိသောကံသုံးပါးနှင့်ရာထုံမှာသာရသီလာမြတ်ပညာသည်မပါတာရဏီယတရားတွေမေတ္တာရှိသောကံသုံးပါး ရထိုမသာဂသီလာမြတ်ပညာသည်မဘာသာရမီယတရားဤသာရမီယတရား6ပါးအခုတော့ဗျာစာအုပ်ထဲတစ်ပါးနေပါဘူးဖြစ်ပြမယ်ခင်နိဗ္ဗာန်ဝင်ဆက်စာအုပ်ထဲမှာဗျာထည့်ထားပြီးတော့အခုဘယ်တော့မှရန်ကုန် ဒီသာနာရေးကရောက်ခါကဒုတိယနှစ်ပေါ့နော်ဟိုက7ခုနှစ်ကရောက်တယ်12ခုနှစ်လေ12ခုနှစ်မှာဓမ္မာယုအဲဒီမှာတရားဟောရတာအဲဒီမှာတရားသုံးရတာဒီဒီမှာရတော့ဆိုရင်နည်းနည်းလေးချင်းဟောအဲဒီမှာပါရမီတရားဟောတာကြားပါပြီအဲဒီအဆောက် ဆိုတဲ့နေ့မှာပြည့်ပြာနဲ့နိဗ္ဗာန်ကိုကြားသူကနဲနေတာနဲ့နောက်ပိုင်းသာရဏိယနဲ့ဥဇဝကနာနဲ့သာရဏိယနဲ့ဒီကဝနာနဲ့တကယ်အဲဒီတရားဆွဲထားတဲ့ဟာကြီးအရေးကြီးတဲ့တရားတွေပါပဲဥဇဝကနာတရားကတော့နည်းနည်းနည်းနည်းသာရဏိယတရားကတော့ဘောလုံးပါတဲ့ဆိုတော့ကူပါတဲ့အားလုံးလူတိုင်းလူတိုင်းနားလည်တဲ့ဒီတိုင်းလူတိုင်းလည်းကျင့်ကြရအရေးကြီးပါတယ် မေတ္တာရှိသောကံသုံးပါးဗံတယ်မသွားပါဘူးတရားတော်မေတ္တာမသွားဘူးမေတ္တာရှိသောကံသုံးပါးနှင့်ရရသွားတယ်ရရသွားတယ်အဲသွားတယ်မေတ္တာရှိသောကံသုံးပါးနှင့်တရားထိုမှသာရသီလမြတ်ပညာသည်မှတ်ပါသာရဏိယတရားသည်အဲဒီခေါင်းစဉ်တိုင်း အသေးစိတ်ဝေဘာမာရကတမေသဗာရဏိယပြ၆ပါးပါပါလေလို့ညဇာပြမေးတော်မူပြီးတော့ဝေဘာမာရဤရာဘိခွေဘိက္ခုနောမေတ္တံကာယကမံပုစုရိတံဟောတိသာယမသာရိတုအာဝိစေဝါဟောစာဘိခွေယံတို့ ဣဒဝိသာသနာရဏဒိက္ခုဏယံဤမေတ္တာကာယကမံမေတ္တာကာယကမိသစ္စုပတိတံသာယမသာရိသူတိသုံးပါရော၌သစ္စုပတိတံရှိရှုထင်မိဟောတိဖြစ်၏မေတ္တာကာယကမေတ္တာရှိသွားပြီးတော့ပြုတဲ့ကိုယ်မှုရှိရှုထင်မိရှိရှုထင်တယ်ဆိုတာပြုလို့သာပါပဲမေတ္တာရှိသွားပြီးတော့ သတင်းသုံးပေါ်တော့နဲ့စပြီးကာယကမှုပြုရဲ့အာဝိဇေဝရောဇာအာဝိဇေဝမျက်မှောက်၌၎င်းရောဇာမျက်ခွင်၌၎င်းဒီချို့ကမျက်မှောက်မှာတော့ဘုရားရဲ့အကျိုးလိုလားပဲလိုလိုနဲ့ကောင်းပါလေဆောင်ရွက်ပါရဲ့မျက်ွယ်ကြတာမတော်လို့တာရှိရဲ့မျက်မှောက်တစ်မျိုးမျက်ွယ်တစ်မျိုးအဲမဖြောက်ပါတဲ့ပုဂ္ဂိုလ်ကြီးအခုကတော့ မျက်မှောက်မှာဖြစ်ဖြစ်မျက်ကွယ်မှာဖြစ်ဖြစ်ကိုယ်နဲ့ဆက်ရဖြစ်တဲ့ပုဂ္ဂိုလ်ရဲ့အကျိုးကိုဆောင်ရွက်တယ်မေတ္တာကာယကံမေတ္တာကာယကမေတ္တာစေသွားကိုမှုကိုသင်ပြုလုပ်တဲ့မှုတွေအဲအဲဒါကိုရင်းပြုလုပ်တဲ့မှုဆိုတာဘယ်လိုအားလုံးဆိုရင်ကိုယ်နဲ့အတူနေပုဂ္ဂိုလ်ဆိုတော့ဒီမှာရဟန်းကို ညာဆိုတော့တာယမသာရီရင်သုံးမှာကျင့်မှာကျင့်တဲ့ပုဂ္ဂိုလ်တွေပေါ့လူငယ်ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေရဲ့အကျိုးကိုဆောင်ရတယ်ကိုဖြစ်ပြုလို့သမ ्या တွေကလူငယ်ပုဂ္ဂိုလ်ချမ်းသာစေကြောင်းပြေသွားပြီးတော့ဒီကမေတ္တာဆိုတာဒီကူကအာရောဂအာရောဂကဒေါသကြီးဆန့်ကျင်တယ်ဒေါသဆိုတာကတော့သူတော်ဘာတွေအကျိုးမဲ့ပြုတဲ့တရား ဒေါသဆိုစိတ်ဆိုးတာပဲအာရောဂဆိုတာစိတ်မဆိုးမပြင်းမဘူးသူတစ်ပါးရဲ့အကျိုးမဲ့မပြုဘူးသူတစ်ပါးရဲ့အကျိုးကိုဆောင်ရွက်တယ်အဲမေတ္တာဆိုတာသူတစ်ပါးရဲ့အကျိုးကိုဆောင်ရွက်တာချမ်းသာစီလိုတဲ့သဘောပဲမေတ္တာဒီနေ့ပုဂ္ဂိုလ်တို့ရဲ့အကျိုးကိုမေတ္တာဖြေသွားပြီးဆောင်ရမယ် ဆောင်ရွက်ကြရှိရင်ဆောင်ရွက်ပါလေဟိုဒီနေ့ပုဂ္ဂိုလ်တွေမနိုင်ဝန်နေထားလာရင်မလာရင်ဝိုင်းဝန်းကူညီပြီးတော့အဲဘုရားလည်းကြည့်ပေးရတာပေါ့လူမတတ်နိုင်တဲ့အလုပ်ကိစ္စတွေဘုရားဝင်ရောက်ပြီးတော့ဆောင်ရွက်ပြီးတော့ပေးရတယ်ဘာမဆိုပဲကိုဖြင့်သူတော်ဘာအကျိုးများအောင်ပြုလုပ်တာတွေကမေတ္တာတရားခေါ်တာပါသူတော်ဘာအကျိုးမဲ့မဖြစ်အောင်လို့ပြုလုပ်တာတွေက မေတ္တာကာယကံပါပဲသူနေတဲ့ပုဂ္ဂိုလ်ကအိတ်နေတယ်အိတ်နေတယ်ဆိုလို့ရှိရင်သူအိတ်ပြောတယ်ကိုယ်ကဒုံလုံးတည်းနဲ့လို့ရှိရင်ဟိုမှာအရေးပြက်သွားတယ်အရေးမပြက်ရအောင်လို့အဲဒုံလုံးတည်းနဲ့မလုပ်ရဘူးပြင်ဆောင်ရတယ်တကားတွေပါလေဖွင့်တာပိတ်တာတောင်မှအဲဒီအိတ်နေတဲ့ပုဂ္ဂိုလ်ပြရလန့်ပြီးတော့နိုးသွားမလို့ အဲဒါလည်းအဲဒီတော့ဖြစ်မကြည့်အောင်တော့တရားတော်ကတော့ဝိရဖွင့်ရင်လည်းပဲမြင်သာတာနဲ့မမြင်အောင်လို့ကိုရဖွင့်ရနေနေဘူးတော့လေဘူးတော့လေအေးတဲ့တရားတွေဖြစ်အဲအိတ်နေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ထိုင်နေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်အဲဒီတော့ပုဂ္ဂိုလ်မှာနေဘူးတွေဖြစ်နေရင်အဲဒီနေဘူးမရှိရအောင်ကာကွယ် ကာဝယ်ကြခြင်းကာဝယ်ပြီးတော့ပြေးတကားပြစ်ချက်ကြီးပြိပြီးပေါ်နေတာပေါ့ဒီလိုကအဲ့ဒီအမှတ်တမဲ့ဗရင်မောက်ကနေဒီနေဘူးကနေဘူးရောင်းနေထိုးနေဆိုတာကြီးရှိရအောင်အဲ့ဒါဒီနေပုဂ္ဂိုလ်တွေမှာဒီမေတ္တာရှိသွားဆောင်ရတဲ့ဒီလိုကိစ္စတွေပါလဲစုံလို့ပါအဲစာရေးတော်ရေးတွေလည်းပဲကိုယ်ဖြင့်ဆောင်ရွက်ပြရရှိတာပဲဝိရေးတဲ့ဆောင်ရွက်ပြရရှိတာဝိအထဲတွေပါလဲအဲဒီလိုပါလေဟွန်းကျော်ဖို့ပြီး စာရည်ချင်းပေါ့လေကိုဖြင့်ပြုလို့သင်ပြုလိုက်ထားတဲ့အစားရသူနေပုဂ္ဂိုလ်အကျိုးများပြုရင်ပြုလိုက်ထားတယ်ကိုကတတ်နိုင်လို့ရှိရင်ပေါ့လေမတတ်နိုင်ရင်လည်းဆောင်ရွက်ဖို့မလိုဘူးတတ်နိုင်လို့ရှိရင်တတ်နိုင်ရင်ဆောင်ရွက်ပြီးတော့ဒီပါတဲ့အဲ့ဒါမေတ္တာကာရကမယ်မေတ္တာကာရကအဲ့ဒီမေတ္တာကာရကဆောင်ရွက်လို့ရှိရင်ယံဘီခော ပါရဏီယောယံဒီကောယမိတခြေသွားရပြီးတော့ကာယကံကိုမှုနေနေပါရဏီယောအောက်မေခြင်းကိုဖြစ်စေတတ်တဲ့တရားတွေအောက်မေခြင်းဖြစ်စေတတ်တယ်အဲဒီသူကျေးဇူးကိုဆောင်ရွက်ပြီးလို့ရှိရင်ဒါမျက်မှောက်ရောမျက်ွယ်ရောမျက်ပစ္စည်းရတဲ့ပစ္စည်းတစ်ခုကိုမသိသေးမိပဲနဲ့တခြားတော့အသွားနေရဆိုရင် အဲဒီအဲ့ဒီပုဂ္ဂိုလ်ရဲ့ပစ္စည်းမပြောက်ရမပြေရအောင်ကိုကမျက်ွယ်မှလည်းသိသိပြီးတော့ထားဆောင်ရွက်ပြီးတော့ထားအဲဒီပုဂ္ဂိုလ်ပြုလုပ်တဲ့အလုပ်ကိစ္စတွေမပြင်းပြသေးဘဲနဲ့တခြားတော့ရောက်နေတဲ့ဆိုရင်ကိုကတတ်နိုင်လို့ရှိရင်သူ့ရဲ့ကိုယ်စားဆောင်ရွက်ပြီးတော့ပေးတဲ့အလုပ်ပေးလိုက်အဲဒီလိုပေါ့လေကမျက်မှောက်ရောမျက်ွယ်ရောလူနေပုဂ္ဂိုလ်ရဲ့အကျိုးကိုဆောင်ရွက်တယ်အဲဒါကြီးကြီးရဲ့အိမ်မှာဆိုရင်อืม အိမ်အောင်စုအနည်းဆုံး2ဦးတော့ရှိတာပဲအဲဒါချင်းချင်းမေတ္တာကာယကံနဲ့ဆောင်ရွက်ကြဖို့ရည်ကြည်တာပါပဲအခါကသိဆောင်ရဖို့ဆောင်ရနေလို့ရှိရင်ဒါမျိုးမျိုးချင်းဖြစ်တာအဲနှစ်ဦးမဟုတ်ဘဲနဲ့3ဦး4ဦး5ဦးစသည်ဖြင့်ပေါ်လို့ဒီနေနေတာတွေရှိတယ်အဲဒီပုဂ္ဂိုလ်အချင်းချင်းဆောင်ရွက်ဖို့ရည်ကြည်တာပါပဲဒီကြောင်းနဲ့နေတဲ့ပုဂ္ဂိုလ်ရဲ့အချင်းချင်းဆောင်ရွက်ဖို့ ကျောင်းထဲတစ်ခုတည်းနေတဲ့ပုဂ္ဂိုလ်တွေလည်းတတ်နိုင်များဆောင်ရွက်ဖို့ရည်ကြည်တာပါပဲဘုရားအကျိုးကိုမေတ္တာနဲ့ဆောင်ရွက်ပြီးတော့ပြေးလို့ရှိရင်အဲဒီလိုပုဂ္ဂိုလ်သာရဏိယောအောင်းမေ့စေရဲ့မမေ့ဘူးတဲ့တခြားတစ်ပါးရောက်နေအောင်တော့ဘုသူဖြင့်ဒီမှာနေတော့ကဘယ်လိုကိစ္စတွေဆောင်ရွက်သွားပြီလဲတို့အကျိုးတွေဘယ်လိုဆောင်ရွက်သွားပြီလဲအခုပဲရောက်နေပြီ အမြဲတရိရတယ်အကျိုးဆောင်ရဖြစ်တဲ့ပုဂ္ဂိုလ်ဆိုတရိရတာပေါ့အကျိုးမဆောင်ရဖြစ်တဲ့ပုဂ္ဂိုလ်လည်းတရိရတယ်ရှိပါရဲ့မကောင်းတဲ့တရိနဲ့အလားရကိုအကျိုးမဲ့ပြုသွားတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မမေ့ဘူးငါဘယ်လိုလုပ်သွားလဲငါပြောသွားတဲ့စသည်နဲ့ဆိုတော့အဲ့ဒီလိုတရိရတာတော့ကောင်းတာမဟုတ်ဘူးအခုကတော့ငါအကျိုးတွေဘာတွေဘာတွေကိုဆောင်ရသွားမှုလေဒီနေ့တုန်းကဘာတွေဘာတွေဆက်အခုပဲရောက်နေတယ်ဆိုအဲ့ဒီပုဂ္ဂိုလ် အမြဲတမ်းသတိရပါတယ်မမေ့ပါဘူးတဲ့ကာရဏီယောသီယာကရဏောချစ်ချင်းကိုလည်းဖြစ်စေတတ်ပါ၏အဲဒီပုဂ္ဂိုလ်ရွေးဆောင်ရပြီးတဲ့ပြီးဘူးတဲ့ပုဂ္ဂိုလ်ကိုချစ်ခင်ပါလေတနာကြကြည့်နေတနာရာကံကိုဆောင်မှုထဲမှာတနာထည့်တာကရုကရဏောလေးစားခြင်းကိုလည်းပြုရပါတယ် အဲဒီပုဂ္ဂိုလ်ကိုယူသည်လေးစားမှုလည်းရှိပါတယ်ကိုကျိုးဆောင်ရွက်သူတွေအဲဒီပုဂ္ဂိုလ်အလေးအလေးညာလည်းပြုအရွယ်ကြည့်ရင်ကြီးတဲ့အလိုက်ပေါ့ငယ်လေးရှိရင်လည်းယူသည်ကြားတော့မရှိပါဘူးငယ်လို့သူရဲ့သိချကြီးငယ်တွေပြင်နေလေးလေးလေးစားလာနဲ့ဆောင်ရွက်သူအဲဒီတော့လည်းရှိပါတယ်သင်္ဟာယသင်္ဟာယသီလုံးချင်းငါလည်းဖြစ်ပါပြီအဲဒီပုဂ္ဂိုလ်နဲ့ အကျိုးဆောင်ရွက်ပြီးတဲ့ပုဂ္ဂိုလ်နဲ့อืมအကျိုးရဘူးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဟာအကွဲပြားဘူးပြီးလုံးချင်းဟာဖြစ်ပြီအာဝိဝါရယာညင်ခုံမကင်းချင်းငါလည်းဖြစ်ပါပြီညင်ခုံအခုညင်ခုံရတာလည်းကြောက်ကြောက်ကျိုးကျေးဇူးမရှိလို့ညင်ရတာလေကျိုးကျေးဇူးရှိရင်တော့မညင်ဘူးတဲ့အာဝိဝါရငါအာဝိဝါရဧကိဘာဝါယ အဲသာမသာမဲ့ကြီးကညီညွတ်ခြင်းကလည်းဖြစ်ပါပြီအခုမညီညွတ်ကြဘူးဆိုတော့ဒုနဲ့ဒုနဲ့ကျေးဇူးမရှိလို့ကျေးဇူးဆောင်တဲ့ကုသိုလ်ပုဂ္ဂိုလ်တွေဆိုရင်ညီညွတ်နေတာပါပဲမတော်တာတော်တာပြုလို့ဘုံတော့ပြောကြချင်းမရုပ်တဲ့မပြောပါဘူးညီညွတ်နေတာပါပဲအင်းဧကိဘာဝါယသံဝတ္တိ သလုံးပစည်းကြီးအပွဲမပြပဲသလုံးစည်းကြီးဖြစ်ချင်းကြုံလာလည်းဖြစ်ပါပြီအဲသလုံးစည်းကြီးအပွဲပြပဲသလုံးစည်းကြီးဖြစ်ပါရဲ့လူချင်းကွဲနေတယ်လည်းစိတ်ကတော့မကွဲဘူးပေါ့လူကတော့နှစ်ယောက်ဆိုရင်လည်းစိတ်ဥပါနဲ့ပြောဟဲ့နှစ်ကိုစိတ်ကတော့ဒီပုဂ္ဂိုလ်ရဲ့စိတ်ကလည်းဟိုပုဂ္ဂိုလ်အပေါ်မှာအကျိုးဆောင်ရလို့လည်းဖြစ်ဖြစ်ဟိုပုဂ္ဂိုလ်ကလည်းဒီပုဂ္ဂိုလ်ပေါ်မှာအကျိုးဆောင်ရလို့ သိရှိတယ်။အဲဒါတရားနဲ့တရားနဲ့ချင်းချင်းနဲ့ပြီးတော့နေတာအေဒီပါရကလုံးစီဖြစ်နေတာအဲဒီဖြစ်လာအကြောင်းနဲ့အဲဒါဒီနာပြီးချင်းချင်းညိုရေးရေးကြည့်တာအဲအကြောင်းအကြောင်းသူနေတဲ့ပုဂ္ဂိုလ်ချင်းချင်းရတူရတာချင်းချင်း ဒီမျိုးတွေကချင်းချင်းဒီနိုင်ငံတွေကချင်းချင်းမျိုးကိုရေးကြည့်တာလေ။တန်နိုင်လို့ရှိနေတဲ့ကဘာလုံးကိုဒီလိုဒီနဲ့ဒီနဲ့ကောင်းကျိုးကြီးတွေဆောင်ရွက်နေတယ်ကညွတ်နေကြမှာအခုမညွတ်ကြတာတရားအကျိုးမဲ့တွေဆောင်ရွက်ကြတာဟိုးအကြောင်းမဲ့တွေလုပ်ကြတာတွေညွှဲကြကုန်ရတာတွေတော်တော်များများကြတာတွေအဲ့ဒါကိုဘုညာဘာမို့လဲရှိထားပါတော့မှာလို့ပါဠိကတော့ဒီမျိုးရရုပ်ပြီးတော့ဆရာ ပါဠိနဲ့ဘုရားဟောထားတာလေဘုရားဟောတော့ဒီလိုဟောတယ်ဆိုအာပြုမေတ္တာရှိရှိကိုမှုထင်လင်းတဲ့မေတ္တာရှိရှိမိမိနဲ့စတဲ့ပုဂ္ဂိုလ်ဒူနေတဲ့ပုဂ္ဂိုလ်ချမ်းသာပါစေကျိုးများပါစေတဲ့ချမ်းသာကြောင်းကျိုးများကြောင်းဖြစ်တဲ့ကိုယ်မူရာတွေပြုလုပ်လို့ရှိရင်သူကျိုးဖြစ်အောင်ပြုလုပ်တော့မို့အကျိုးမှမရှိအောင်လို့ကိုယ်မူရာရှောင်ကျင်ပြီးတော့ အဲတင့်တော်တို့ပြုလို့အဲဒီဥစ္စာတွေပေါ်နေလားမေတ္တာရှိရှိကိုမှုထင်လင်းသူကုံအောင်မေ့ညင်းနေအစဉ်ယိုသေးလေးစားသနာခင်မင်းညီညွတ်ရေးအားပေးထားခြင်းဒါတော့ဘာရင်းနေလဲဝေဒနာကြည့်ရင်လည်းသူကလွယ်လွယ်ပါဘုံမမေ့ရကြည့်မှုရပဲအရေးကြီးဆိုင်တာလေးဆိုရမေတ္တာရှိရှိကိုမှုခင်မင်းမေတ္တာရှိရှိကိုမှု ကုကုံအောင်မေညင်းနေအရှင်ကုကုံအောင်မေညင်းနေအရှင်ဘုရေလေးသာသနာရှင်မင်းဘုရေလေးသာသနာရှင်မင်းညွေအာပိသာဝစဉ်ညွေအာပိသာဝစဉ်ဟိုစာရွက်နဲ့ပြောနေပါဦးဘုရေလေးသာသနာရှင်မင်းဘုရေလေးသာသနာရှင်မင်း ဖြစ်အောင်အဲဒါတွေကိုကိုမှုနဲ့ကိုယ်တတ်မြင်များဆောင်ရွက်ပေးရတာကိုကိုယ်နဲ့ဆောင်ရွက်ပြီးတော့ပေးရဒါကဝိနည်းရဲ့ဖြစ်ဖြစ်ပေါ့ကိုယ်တတ်မြင်များဆောင်ရွက်ပြီးတော့ပေးရအဲဒီလိုဆိုလို့ရှိရင်တဲ့အဲဒီမေတ္တာတရားကလည်းပြည့်စုံနေလို့ရှိရင်သူ့ကောင်အောင်မြင်နေတဲ့အပြင်အဲဒီလိုဆောင်ရွက်တဲ့ပုဂ္ဂိုလ်ရဲ့ဂုဏ်ကျေးဇူးကိုအဲဒီကျေးဇူးများအောင်ဆောင်ရွက်ပေးခံရတဲ့ပုဂ္ဂိုလ်က အောင်မေ့ရဲ့မမေ့ဘူးတဲ့နေ့ဖြစ်ဖြစ်ညဖြစ်ဖြစ်အတူနေစဉ်ဖြစ်ဖြစ်ဟိုတခြားတစ်ပါးအဝေးရောက်နေတဲ့အခါဖြစ်ဖြစ်မမေ့ဘူးတဲ့ကျေးဇူးရှိတဲ့ပုဂ္ဂိုလ်ရဲ့ခုံပြန်ပြီးအောင်မေ့သူကောင်အောင်မေ့ခြင်းနဲ့အစဉ်ရိုသေလေးစားကနာခင်နဲ့ယူရည်လေးစားရဲဆိုဘုရုကရဏခင်နဲ့ဆိုပြယကရဏ င်မြင်တော့ကိုသနာကြပြီးတဲ့ခါလဲသနာတာပဲသနာတော့ပါဠိနဲ့တည်းရင်ရှိတယ်။ဒါမျိုးလို့ကာယံကဒါလေးထည့်ထားမှဆိုရင်စလုံးစလုံးနဲ့ကကိုက်တယ်။လူတွေလေးစားနဲ့သနာနဲ့ဘယ်မှာကိုက်ပါ့။လူတွေလေးစားသနာခင်မင်းညီညွတ်ရေးအားပေးထားတယ်ညီညွတ်ရေးကတော့ခုနလေးဘုတ်တော်ရှိတယ်ဆို။သင်္ဃာရရဲ့အာဟုဝါဒရရဲ့ သာမေကိယအေတိဘာဝရဆိုတာလေးခုပါဠိမှာတော့ဗမာကညိုရေးတစ်ခုဆိုရင်အကုန်လုံးပါပဲညိုတယ်ဆိုတဲ့ကမဟာကိလုံးမှုလည်းဖြစ်တာပါပဲအဝိဝါဒငင်းခုံရတယ်ဆိုတာလည်းဖြစ်တာပါအေကိဘာဝတပေါင်းကြီးတစ်လုံးစီးတစ်လုံးတစ်စီးဖြစ်တယ်ဆိုတာလည်းဒီလိုပါညညွတ်နေတယ်ဆိုလို့ရှိရင်အဲတာမိတ်ကြီးတာမိတ်ကြီးကညညွတ်တာမိတ်ကြီးကညညွတ်ခြင်းကလည်းဖြစ်ပါပြီဆိုတာ အဲဒီဒီလုံးနဲ့တည်းကဆောင်းမစီထားပါတယ်ဒါလို့ဆိုအဓိပ္ပာယ်ပြည့်စုံပါပြီမေတ္တာရှိစုကုန်မှုထင်လည်းသူကောင်အောင်းမဲ့မြင့်နေအစဉ်ယူသည်လိသာသနာခင်နိုင်ညိုရေးအားပေးထားဝတယ်ပြတ်ထိုင်လွယ်လွယ်လေးပဲပြက်ပြီးတော့ကျင့်မလာရေးဘူးအဲဒါအိမ်မှာနှစ်ဦးရှိရင်နှစ်ဦးချင်းချင်းအဲဒီမေတ္တာကာယကအဲတစ်ခါပုဂ္ဂိုလ် အကျိုးများအများကြောင့်ကိုလားသူကပြုလုပ်ပြီးတော့ဖေးရကျိုးမဲ့ဖေးအောင်မလုံးနဲ့ကျိုးမဲ့ဖေးအောင်ကဒေါသကာယကခေါ်တယ်လို့ကျိုးမဲ့ဖေးအောင်ကအထူးအရင်တော့ဒီဦးနဲ့ဒီနဲ့ရိုက်ကြတယ်နဲ့ကြတယ်ထိုးကြကြိတ်ကြတယ်ဆိုတာဒေါသကာယကအကြီးဆုံးနေပေါ်နေတာကတော့အဲဒီလိုမဟုတ်နိုင်အောင်တော့အကျိုးမဲ့ဖြစ်အောင်လည်းလုပ်တာတွေရှိတယ်။ဟွန်း။သွားရင်လာရင်လည်းပဲလမ်းတွေ့ဟိုမှာ နားနေပါလေဖယ်သေးရင်လည်းဒီကကမေတ္တာမေတ္တာရှိသွားပြီးတော့ဆောင်နေကိုမှုရတယ်ဘယ်လိုမှလည်းဖယ်မပေးဘူးအဲကိုဆောင်တိုက်ပြီးတော့သွားရတယ်ဟာဒေါသညံကြတာလို့ဆိုတာအာညံကြတယ်ဆိုတာအဲဒီတော့အများကြီးပါဒေါသရှိဆောင်ပြီးတော့တစ်ဖက်သားကိုမယုံမသေးအကျိုးမဲ့ဖြစ်အောင်ပြုလို့လို့ရှိရင်အဲဒီပုဂ္ဂိုလ်ကကိုယ်ပေါ်မှာလည်းအပြစ်မြင်ပြီးတော့ ဒီရှိတဲ့ပုဂ္ဂိုလ်နေရာချင်းလားမှတ်မိတယ်ပေါ့။ဘုံကြီးကမှတ်မိတာဝယ်လဲပေါ်ပြရတဲ့အဲဒီတော့ပုဂ္ဂိုလ်ကလောလောဆယ်မှာဘာမှအရာမြောင်မှုဆိုရင်ဒီနေ့ကျအဲဒီလိုပုဂ္ဂိုလ်ကလည်းပဲရရောက်တဲ့ပုဂ္ဂိုလ်ဖြစ်ခြင်းလည်းဖြစ်လာတာ။အဲဒီလိုဖြစ်လာလို့ရှိရင်သူကအင်အားရှိတဲ့ခါကျတော့ကိုယ်အကျိုးမဲ့ဖြစ်ရင်လုပ်တတ်တယ်။အရေးကြီးပါလို့အဲဒါတော့ဘယ်သူဖြစ်ဖြစ်မေတ္တာရှိသွားတဲ့ပုံမူရာနဲ့ ဆောင်ရတာကတော့ကောင်းဆုံးပါပဲကောင်းဆုံးဘယ်လိုသိနေတဲ့ပုဂ္ဂိုလ်လေးဖြစ်ဖြစ်မေတ္တာတရားနဲ့ဆောင်ရတာအမှန်ကောင်းပါလေအဲအရေးကြီးတာကတော့ဒီနေ့ပုဂ္ဂိုလ်လေးအဖို့ကြီးအရေးကြီးတယ်ဒိနာချင်းကြောင်းမစင်ကြောင်းနဲ့တစုတဝေးကြီးအဲလိုနေတဲ့ပုဂ္ဂိုလ်အပွဲသိနေကြရင်အရေးကြီးတာပေါ့အပွဲသိနေကြရင်တော့ဇင်ဖွဲ့ဝင်ပုဂ္ဂိုလ်အချင်းချင်းနာရေးကြီးတာလေ အဲမြို့ရေရွာတွေလည်းပဲဒီလိုပဲညီညွတ်ဖို့ရည်ကြည်တာနိုင်ငံတနိုင်ငံလုံးညီညွတ်သိကောင်းတာပေါ့နိုင်ငံတနိုင်ငံလုံးညီတာလည်းရှားရှားပါပြီနိုင်ငံတွေများဒါကဆိုကြွယ်ရနေကြတာကြီးတယ်ပဲလို့ညံကြပါဦးဆိုဘုံလုံးစီးစီးလုံးလုံးညီညွတ်နေသိကောင်းစားရပြည်တယ်လာတဲ့နိုင်ငံတွေတော့ဒီမျိုးစားတွေတော်တော်များဆက်ကြဝရင်းမင်းတွေပါတော့ဟိုချုပ်နေတဲ့ခါကာလတွေတိုင်းနေတယ်ဟုတ်မှာပဲသူကအနာဘုံပါရှိတဲ့ပုဂ္ဂိုလ် ဘတ်တော်တွေလည်းအကုန်လုံးချမ်းသာပြီးတော့လည်းထားတာအညွန့်တယ်အရေးကြီးတယ်ကုဏဇာတရမိတ်ဝေဒိက္ခုနောမေတ္တာဝစီကမတုသုရိတာဟောတိအဝိစေဝရဟောသံအာမေတ္တာဝစီကမတုသုရိတာဟောတိသဗ္ဗမသာရေအဝိစေဝရဟောသံဒီကိုယံကုဏဇာတဘာနဲ့ပရံတဘာသောသာရဏိယဗျာကံ ဟိက္ခုဏရပြီမေတ္တာဝစီကမမေတ္တာရှိပါရှိတော့ဝစီကံဒီသယမဇာရိကုသရင်တော်မောသူနေပုဂ္ဂိုလ်တော်နာရီသဇဝိတာရှိစုဒီဒီဟောတိဖြစ်ပြီအဲမေတ္တာရှိပါတဲ့ဝစီကဝစီကံဆိုတာပြောဆိုမှုပေါ့လေပြောဆိုတဲ့စကားပါပဲအဲဒီပြောဆိုတဲ့စကားမေတ္တာရှင်းသွားပြီးပြောရမယ်မေတ္တာရှိစုပြုပြီးပြောရမယ် ဒီစကားပြောခြင်းဖြင့်တစ်ဖက်သားပုဂ္ဂိုလ်အကျိုးရှိပါစေအကျိုးရှိမဲ့စကားကိုပြောမယ်အကျိုးရှိတဲ့စီကြောင်းကိုပြောမယ်အဲ့ဒါမျက်မှောက်တင်မဟုတ်ဘူးတဲ့အာဝိစေဝရောဇာအာဝိဇာမျက်မှောက်နဲ့၎င်းရောဇာမျက်ွယ်နဲ့၎င်းမျက်မှောက်ရောမျက်ွယ်ရောအခါခါသေးနဲ့ပြောတိုင်းပြောတိုင်းဟာတစ်ဖက်သားပုဂ္ဂိုလ်ရဲ့အကျိုးကျေးဇူးရှိရရှိကြောင်းကိုလည်းပြောရမယ် မေတ္တာရှေ့ရှုဟာဒါလည်းမေတ္တာရှေ့သွားလားမေတ္တာရှေ့သွားစကားချိုးရင်းနဲ့လားမေတ္တာရှေ့သွားတာကနာမေတ္တာရှေ့ရှုပုံမှုဖြင့်မေတ္တာရှေ့သွားပြီးတော့စကားပြောလို့ရှိရင်နှုတ်ဖြင့်သဒ္ဒါပုဂ္ဂိုလ်ကျိုးရှိရစီကြောင်းပြောပေါ့ခါခါသိကျိုးရှိတဲ့စကားကတော့ချူချူသာသာပြောတဲ့စကားကတော့ကျိုးရှိတာပဲ ချွေရသာသာပြောပြရှိတဲ့အခါချွေရသာသာပြောငဝင်ချွေတဲ့စကားလေးပြောသိခြင်းညွှန်းများတယ်ပြီးရဝါစာလို့ခေါ်ချစ်ဖွယ်စကားစကားပြောကောင်းတဲ့ပုဂ္ဂိုလ်များမိတ်ဆွေတွေကလည်းပေါ်တာပဲစကားပြောမကောင်းတဲ့ပုဂ္ဂိုလ်တွေရှိပြီးသားမိတ်ဆွေတွေကပြက်ကုန်တာပဲစကားချွေရသာသာပြောရတဲ့ပုဂ္ဂိုလ်များ မိစေသင်္ကားတွေပေါ်တယ်အဲတူတဲ့တူတဲ့ပုဂ္ဂိုလ်ရဲ့အဲဒီလိုပုဂ္ဂိုလ်ကိုခင်မင်းနဲ့ကြီးညိုတယ်လေးစားတယ်ဟိုပြောကောင်းတာစကားအသေးကြီးကြီးတယ်စကားပြောမကောင်းလို့ရှိရင်ဖြင့်မူလပထမခင်မင်းရင်းနှီးတဲ့ပုဂ္ဂိုလ်တွေလည်းပဲတကွဲတရားကြီးဖြစ်ကုန်တာပဲဒီမျိုးဖြစ်ကုန်တာရေးကြည့်တယ်ဒါကြောင့်တပည့်သားပုဂ္ဂိုလ်မှာအပြစ်ရှိတော့ပြောကြရှိတောင်မှ ဒေါသနဲ့စိတ်ဆိုးမှဆိုးနဲ့ကျဉ်းကျဉ်းထမ်းထမ်းနေပြောပါနဲ့။အဲဒီဒေါသဖြစ်နေရင်ဒေါသကိုရှိပြီးတော့ပြင်းရအောင်လို့ကဘုန်းကြီးတို့ကသတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေတော့လွယ်ပါရဲ့ဒီလို။အဲဒေါသကိုဒေါသစိတ်ကလေးမှတ်ရုံနဲ့စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးနေစိတ်ဆိုးတာလေးမှတ်လိုက်။မှတ်ကောင်းနေတဲ့ပုဂ္ဂိုလ်ကြောက်တယ်လေ။စိတ်ဆိုးတာလေးမှတ်လိုက်နေချင်းချင်းလေးချင်းငါးချင်းဆိုကြောက်သွားတာလေ တချို့ဒေါသဖြစ်တာနဲ့ဒီတတိယရလာတယ်တတိယလာတာနဲ့ပြောက်ရင်းသွားတယ်ကွာတော်အောင်ကြတယ်ကွာတရားကိုကြက်ကြံမိလေးဆရာအထုတိုင်းသိကောင်းတယ်ဂရိပုဂ္ဂိုလ်တွေတော့တတိယမရှိကြဘူးဒေါသဖြစ်လာပြီတတိမရဘူးသူကစိတ်ကတခါလဲဒေါသတွေအရှင်းနဲ့အရှင်းနဲ့တက်တာတက်လာတော့တာဘေးကနေပြီးတတိပြေးလို့တော့မှနားမတော်ဘူးကွာအဲဒေါသတွေနည်းနည်းထမ်းထမ်းနေပြီးတော့နည်းနည်းနည်းနည်းလည်းမရမကြဘူး တရားကျန်ရနာအထုထားတဲ့ပုဂ္ဂိုလ်ကြတော့မတ္တတိကြီးကလာတယ်သူ့လိုလိုလာတာဘုရားများအင်းမီးလေးတွေများအော်တိုမက်တစ်မီးလေးတွေရှိအဲလင်းလိုက်မိတ်လိုက်လင်းလိုက်မိတ်လိုက်အဲလင်းလို့ပူသွားတဲ့ခါကျရင်သူကမိတ်မှီအောင်လို့သူကလှုပ်တာအလင်းများလာတယ်ပူများလာတယ်ဖိန်လိုက်တယ်ညံပြီးလင်းတယ်ပူလာတယ်မိတ်လိုက်တယ်အဲဒီလိုပဲအမှတ်တတိ ကောင်းနေတဲ့ပုံကိုယ်ကြဒေါသဖြစ်နေနေသေးသေးအင်းနေဒေါသတော့လည်းသတိမရတယ်ကျမ်းသာလာလို့ရှိရင်ဟောသတိရတာပြီသူကသူဘေးကနေပြီးသတိမပေးရပါဘူးသူကသူသတိရတယ်သူကသူသတိရဒေါသဖြစ်ဖြစ်မှန်းပြီးပြီးသိတာနဲ့ခါရဒီဒေါသငြင်းသွားအဲ့လိုပဲအဲ့တော့ပြောကြဆိုကြရှိနေမယ်လို့မသတိလေးနဲ့ငြင်းအောင်လို့ဒေါသတွေမှတ်ပါ မကောင်းတဲ့ပုဂ္ဂိုလ်ဆိုရင်ကြားပါဘူးခဏချင်းကြောက်သွားပါပြီကြောက်သွားပြီအဲဒီစိတ်အေးသွားပြီဆိုတော့မှတစ်ဖက်သားပုဂ္ဂိုလ်ရဲ့အပြစ်ကိုပြောကြရှိနေချူချူသားသားပြောဟောချူသားဒါတွေကဒီလိုဖြစ်နေမကောင်းဘူးလူမပူကောင်းမယ်ဘယ်လိုလုပ်တာမှားတယ်ဘယ်လိုပြောတာမှားတယ်ဒီလိုပြောရင်ပူကောင်းတယ်ဆိုရင်ချူချူသားသားပြောရင်တစ်ဖက်ကပုဂ္ဂိုလ်ကကျေးဇူးတင်တယ်ငါ့ကမှားနေတာပဲငါမှားနေတာစိတ်မဆိုးဘဲနဲ့သူကနုနုညံ့ညံ့နဲ့ ချွေရသာသာနဲ့ပေါ်ပြနေတာဟာတော်တယ်လို့ဆိုပြီးသက်သာအသိကျေစုတင်တယ်အဲကောင်းတယ်အဲဒါလူတိုင်းလူတိုင်းလေ့ကျင့်ကြကောင်းတာပါပဲလူတိုင်းလူတိုင်းနဲ့ဒေါသဖြစ်လာရင်ဒေါသနဲ့စကားမပြောနဲ့တရားအာမထုပါရတဲ့ပုဂ္ဂိုလ်တွေဆိုရင်ဒေါသကိုဆင်ញင်မလို့သူပြောကြတယ်သူတရားနဲ့ဆင်ញင်လို့တတ်နိုင်တာတော့မေတ္တာရှိသွားစကားချိုလင်းတယ်မေတ္တာရှိသွားစကားချိုရမယ်လို့ဆိုရင်က သင်္ကန်းစကားပြောလို့တော့မတော်ဘူးဆိုပြီးတော့အဲဒါလေးစိတ်ကလေးကိုဒေါသငြိမ့်သွားအောင်ဆင်ញင်နိုင်အောင်ဒေါသငြိမ့်သွားတာမှချူသွားတာနေနေမှုနဲ့နူးနူးညံ့ညံ့စကားလေးနဲ့ပြောရတယ်။နောက်ပြီးတော့သူတော်ဘာအတွက်အကျိုးဆောင်စရာတွေရှိပါတယ်။နှုံးနဲ့ပြောပြီးဆောင်ရတယ်ရှိတယ်။နှုံးနဲ့ပြောပြီးဆောင်ရက်။ဆောင်ရလို့အောင်မြင်တာလည်းအများကြီးပါပဲ။ဒီဆောင်ရကြတာလေဒီနဲ့ဒီနဲ့ဒီလိုဆောင်ရနေကြတယ်။ အဲဒါမေတ္တာရှိသွားစကားချိုလင်းချွေးကားနဲ့ပြောအကျိုးရှိတဲ့စကားတွေကိုပြောအဲဒီတော့ပြောနေတဲ့ပုဂ္ဂိုလ်ရဲ့ဂုဏ်တွေကိုဒီနေ့ပုဂ္ဂိုလ်တွေကအောင်းမိတယ်တဲ့ဒါရဏီရောဒါရဏီရောဟဲ့ပြိယကရဏောပြိယကရဏောချစ်ချင်းကိုလည်းပြုရပါတယ်ချစ်စီရပါချစ်ခင်ချစ်ခင်ပြုရပါတယ် ဘုကရဏောလေးစားခြင်းကိုလည်းပြုတတ်ပါတယ်သူစေတတ်ပါတယ်အဲဒီပုဂ္ဂိုလ်ရွယ်ကြီးကြီးလိုက်တော့လေဒီငယ်တဲ့ပုဂ္ဂိုလ်လည်းပဲငယ်ပဲမလို့ဥမယုံမတင်မလို့ပါဘူးအလေးပြုနေကြတယ်ပြီးပါဒီကိုရမှာတော့မဟုတ်ပါဘူးသင်္ခါရအာဟုဝါဒဣတိဘာဝါယဘာဝရတိစီလုံးမြင်ရှင်းလာတယ်ဖြစ်ပါပြီအဲဒါကိုလည်းဒီအောင်ပုဂ္ဂိုလ်ဒါကတော့ဟိုနောက်ပိုင်းရဲ့နောက်သုံးပိုက်ကတူတာနဲ့ ပထမတစ်ပိုက်တည်းကစာစီထားတဲ့မေတ္တာစေသွားစကားချိုလင်းဆိုဒါလေးတစ်ခုပဲရှိနောက်ပါရင်ကတော့ပါဠိမှာလည်းဒီလိုပဲသူကုံအောင်မဲ့နည်းနည်းအစဉ်ဒုရေလေးသာသနာခမံညီညွတ်ရေးအားပေးစာဝေစဉ်ဒါလေးစိတ်ကောင်းတဲ့ဆိုရမယ်မေတ္တာစေသွားစကားချိုလင်းမေတ္တာစေသွားစကားချိုလင်းသူကုံအောင်မဲ့နည်းနည်းအစဉ်သူကုံ ခြင်း စရာရှိကြောင်းဆောင်ရွက်စရာရှိရင်လည်းနှုံးနေပါနဲ့ပြောပြီးဆောင်ရွက်တာတွေလည်းအများကြီးရှိပါတယ်အဲ့ဒါတွေလည်းကတန်းနေနေဆောင်ရွက်ပါတဲ့ဒီဆုံးကြောက်သောပုဂ္ဂိုလ်ကပုံမိတ်ဆွေရှိတဲ့ပုဂ္ဂိုလ်ကိုအပြစ်ပြောမယ်ဆိုရင်အဲဒီတော့အပြစ်ပြောတာတွေလည်းဟိုကနေပြီးတော့ကြည်လဲအောင်လို့ဖြည့်ရှင်းပြီးတော့ပြောရတာပါအဲ့ဒါလည်းပဲမေတ္တာဝစီကံပဲမေတ္တာရှိသွားတဲ့စကားချူတာကောင်းသောစကားကိုပြောတာလေ အဲဒီလိုပဲသေတာပုဂ္ဂိုလ်ကဟုတ်လို့ဖြစ်စေမဟုတ်လို့ဖြစ်စေအဲဒီလိုပြင်းမှားတဲ့ပြောဆိုမှုတွေပေါ်ပေါက်လာလို့ရှင်ပြင်းပြင်းကြီးတာလည်းပြင်းကြီးအောင်လို့ကိုယ်ဆောင်ရွက်ပြီးအဲပြောဆိုရပြောဆိုပြီးဆောင်ရွက်ပြည့်အဲဒါဆောင်ရွက်ပြီးတာလည်းသေတာပုဂ္ဂိုလ်အကျိုးဆောင်ဆောင်ရွက်တာမေတ္တာဖြစ်သွားပြီပြောတဲ့စကားပဲတဏှာမြင်ရမေတ္တာဖြစ်သွားပြီးတော့စကား 300အဲ့ဒါရေးကြည့်တယ်အဲ့ဒါကတော့ခဏခဏလည်းဘုရားဩဝါဒပေးနေတာပါဒေါသညာဖြစ်လာလို့ရှိရင် လောဘဖြစ်ဒေါသဖြစ်ပါများတော့ဒေါသကရေးကြည့်စိတ်ထဲတွေငြင်းအောင်လို့မှတ်ပါလောဘဒေါသတွေလောဘလိုလိုက်ပြီးတော့စကားလုံးဒီမဲ့ထွက်မသွားပါစေနဲ့ ဒေါသလိုလိုက်ပြီးတော့စကလုံးပြင်းမဲ့ထွက်မသွားပါစေနဲ့လောဘဒေါသလိုလိုက်ပြီးတော့ကိုယ်မူရာတွေလည်းပြည့်မသွားပါစေနဲ့လောဘလိုလိုက်ရင်တော့ပြုံပြုံလေးတော်ပါပြီအဲ့ဒါသိမဆုံးဒေါသလိုလိုက်လို့ရှိရင်မျက်မှောင်တွေပါခုတ်ပြီးပြီးတာဉာဏ်ကြောက်ဘူးဒေါသပုဂ္ဂိုလ်တွေသိဉာဏ်မှန်တာသိဖြစ်တယ်အဲ့ဒါအဲ့ဒီလောဘဒေါသတွေစိတ်ကူးတဲ့ချင်းစိတ်ကူးတဲ့တွေမြင်အောင်လို့ရှုမှတ်ပါ ဒီလိုတိုင်းရှင်းမှပြီးတော့မှပြောကြရှိတာလေးရှင်းသာသာနဲ့ကာရယာနဲ့ပြောပါလို့အနာကနာဘုန်းကြီးဩဝါဒပေးနေတာပါဘုန်းကြီးတို့လည်းတတ်နိုင်နေရောပဲတိုင်းနိုင်နေရတာပါပဲသူများပြောကြရှိရင်အဲဒီတော့ဒေါသနဲ့မပြောမိအောင်လို့ဘူးဆက်ရတယ်ဒါပြန်ကြပြောကြတာပေါ်လာတယ်ဒီထဲမှာอืมဒီလိုຢာတွေကပေါ်လာတယ်ငါကျိုးက အဲဒီဒေါသလိုမြင်အောင်လည်းလုပ်ပြီးတော့ပြောရင်ပြောရင်လည်းပြောရတယ်သူဟန်ကြတယ်ဒီလိုဒေါသနဲ့ပြောစကားလုံးတွေလည်းလွဲတော့တယ်မလွဲနိုင်အောင်တော့နဝင်မချိုတဲ့စကားတွေဆိုတော့ပြင်တော့နားထောင်ရတဲ့ပုဂ္ဂိုလ်ကဂျင်မနာဖြစ်တယ်အဲအကျိုးမဲ့ဖြစ်တယ်သူကျိုးမဲ့လည်းဖြစ်ကိုကျိုးမဲ့လည်းဖြစ်တော်နေရမှာအဲဒါမေတ္တာရှိသွားစကားချိုခြင်းသူကောင်အောင်းမင်းနဲ့ဆင်ယူရလေးစားသနာခြင်းနဲ့ညူရအားဖြင့်သာဝစဉ်အားပြထားရပါလို့လည်းရောင်းဆိုပြီး ပါဠိလိုဆိုတာနည်းနည်းခက်တယ်ဗမာလိုတော့လောပဲနောက်တစ်ခုကနှစ်ခုပြီးသွားတယ်နော်သာရဏိယတရားကိုယ်ကိုယ်ကိုသူများအောင်းမိကြောင်းသူများကိုယ်ကိုချစ်ခင်ကြောင်းညိုကြောင်းလေးစားကြောင်းဖြစ်တဲ့ဂုဏ်နှစ်ခုပြီးသွားပြီအဲဒါဖြစ်သွားကံသုံးပါးဆိုတာကံနှစ်ခုပြီးသွားတယ်ကံကအမှုပဲ ကုဏသာတရာဘိက္ခေဘိက္ခုနောမေတ္တံမနောကာမံဘိက္ခဝိတံဟောတိသာသမသာရိတုအာဟုသေဝဟောသံဧကုယံနကုဏသာတဖန်နဲ့ဘာနဘာတော်အောင်းမေဝေပါရမီယာတရားကဘိက္ခုနောယာဤမနောကာမံသိကုကြံကြီးမှုမနောကာမိသာသမသာရိတုတရင်သုံးမောတို့၌ အာမေတ္တာမေတ္တာစေကားစေကားမနောကာမံမနောကစိတ်ကူးကြံပြီးမှမနောကံဒါရမသာရိရင်းတော်မောရနဲ့ပြုစုကြည်တာစိတ်စုခင်ရောပြီဆိုရင်းတော်မောသူနည်းပုဂ္ဂိုလ်ရဲ့အပေါ်မှာမေတ္တာမနောကမေတ္တာနဲ့တကွာကြံပြီးတဲ့စိတ်ကူးတဲ့ဒေါသနဲ့စိတ်ကူးတာမဟုတ်ဘူးမေတ္တာနဲ့စိတ်ကူးတာ အဲဒီကုကြံသိမှုဟာထင်တယ်အာဝိစေဝမျက်မှောက်နဲ့၎င်းဒေါသမျက်ပွင့်နဲ့၎င်းမျက်မှောက်ရောမျက်ပွယ်ရောအဲဒီဒေခံဆိုပဲလောကကချမ်းသာပါစေဆိုတဲ့စိတ်ကလေးရှိတယ်အဲဒါကအရေးကြီးတယ်ကွာဘာဝနာလည်းဖြစ်တယ်နော်မနောကနဲ့ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေမလို့ကျင်းတယ် မနာကောင်းတာပဲတစ်ခါသားပုဂ္ဂိုလ်တွေချမ်းသာခြင်းတွေကြတာဘယ်သူမှမဆင်းရဲခြင်းချမ်းသာခြင်းတွေပုဂ္ဂိုလ်တွေချမ်းသာပါပြီချမ်းသာပါပြီပြန်နှလုံးသွင်းနေတာဘာမှပြည့်တင်ကြမရှိဘူးကွာပြည့်လုံးလုံးစင်ကြဲနေတာပဲကောင်းတာချမ်းသာပါပြီနှလုံးသွင်းခံရတဲ့ပုဂ္ဂိုလ်မိတ္တာပုခံရတဲ့ပုဂ္ဂိုလ်ကလည်းကျင့်တော်မှုရှိတယ်။နာကြတယ်ချမ်းသာပါပြီလို့ဒီကနှလုံးသွင်းနေတာပဲ။ချမ်းသာပါပြီလို့စိတ်ထဲကနှလုံးသွင်းနေတယ် နှုတ်ကပြောတော့လေချမ်းသာပါစေဆိုတဲ့အတိုင်းချမ်းသာအောင်လို့ကောင်းတဲ့စကားပြောရရုပ်ရှင်စကားပြောရတယ်။ကိုယ်ကပြုလို့လို့ရှိရင်လည်းအဲဒီပုဂ္ဂိုလ်ချမ်းသာချမ်းသာညာကောင်းတာကောင်းရင်ဒုတိယကြီးကြောင်းလာပြုရတယ်။ဒါကပုဂ္ဂိုလ်စိတ်ချမ်းသာအောင်ကိုယ်မချမ်းသာအောင်စိတ်ဆင်းရဲအောင်ကိုယ်ဆင်းရဲအောင်မလုပ်ရဘူး။အဲစိတ်ထဲကချမ်းသာပါပြီချမ်းသာပါပြီမေတ္တာပို့နေုံနဲ့နှုတ်တွေကိုယ်တွေကတော့သူများဆင်းရဲဆင်းရဲကြောင်းတွေလုပ်နေလို့ရှိရင် မရှိဘူးအဲ့ဒါမေတ္တာမေတ္တာမအောင်မြင်ပါဘူးမအောင်မြင်တယ်လို့ကအောင်မြင်တာကတော့စိတ်ထဲကချမ်းသာပါစေတဲ့နှုံးသွင်းတဲ့အတိုင်းသူများရဲ့အကျိုးမဲ့မဖြစ်အောင်အကျိုးဖြစ်အောင်လို့ကိုယ်ချင်းနဲ့တတ်နိုင်တယ်ဆောင်ရွက်ပေးရမယ်စိတ်ချင်းအနှုတ်ချင်းနဲ့တတ်နိုင်တယ်များပြောဆိုပြီးတော့ဆောင်ရွက်ပြီးတော့ပေးရမယ်ဒါပဲမတတ်နိုင်တာတော့လည်း ဒါကတော့အဆောင်ရဖို့မလိုပါဘူးမတတ်နိုင်တာတော့သာမန်ပုဂ္ဂိုလ်တွေပြောနေဘုရားယန္တာပုဂ္ဂိုလ်တွေတောင်မှမတတ်နိုင်တာတွေဘယ်နှမှမလုံးနိုင်ဘူးလင်းထားတာပဲသူတိသူထားတာဥပိ္ပခာနဲ့ကာမတကာဘာမှလည်းကိုယ်ပိုင်ဥစ္စာရှိပြီးသူကနဲ့ဒီပဲဒီလိုထားတာနိုင်တတ်နိုင်တယ်ငရဲကြနေတဲ့ပုဂ္ဂိုလ်တွေငရဲကလောဘတွေပြည့်စိတ်တော့ရှိတာပါဒါမှမဟုတ်ဘယ်နှမှမလုံးနိုင်ဘူးသူကငရဲကိုယ့်အကူနဲ့သူသိတာပြင်းနေတဲ့ပုဂ္ဂိုလ်လည်းသူ အကုသိုလ်ကံတွေပြီးတာဒုက္ခတွေခံစားနေရတယ်။ရာယနာပုဂ္ဂိုလ်တွေကလုံးလုံးစီရင်မယ်ဘယ်လိုအောင်လို့ဖြစ်နေမှာတော့ဒုက္ခနဲ့ကိုပြင်းတယ်။လူလောကမှာလည်းဒီလိုပါပဲ။ကာမကောင်းကြောင်းပြီးတဲ့ပုဂ္ဂိုလ်တွေဆင်းရဲတွေနှိမ့်တွေတွေ့နေရချမ်းသာခြင်းနဲ့စိတ်တော့ရှိတော့ရှိပါရဲ့ရှိနေတယ်လို့ဒီသို့ပုဂ္ဂိုလ်တွေမဆောင်ရနိုင်ဘူးချိုးတာဆောင်ရနိုင်လို့ဆောင်ရပေးလိုက်ရင်ချမ်းသာသွားတော့ရှိပါဆောင်ရနိုင်ရင်ရတော့ဆောင်ရနှုတ်ပြင်လည်းတန်းနိုင်ဆောင်ရပေး ကိုယ်ပြင်းတဲ့တောင်းတဲ့ဆောင်ရွက်ပြီးအဲဒီလိုဆိုရင်ဆန္ဒပါဆန္ဒပါဆိုမေတ္တာအောင်မြင်တာပဲအဲဒီမေတ္တာကတော့ကမ္မထာနဲ့လည်းမေတ္တာဘာဝနာပါနေတော့တရားလည်းမေတ္တာဘာဝနာလည်းပွားများနေကြတာပါပဲဆိုတော့ဒီမဟုတ်ဟာတရားစာကိုသုံးလို့ရတယ်နော်ဒီကနေ့လည်းဒီပိုင်းရောက်တော့မေတ္တာလည်းတော့ကျပွားရအောင်ဆောင်းမုဂ္ဂလိယရေဆိုရအောင်လေကနောက်ပိုင်းပါဠိတွေနဲ့ဒီလိုမျိုးသိအောင် မေတ္တာရှိသွားစိတ်ထားဖြူပြင်းတဲ့မေတ္တာရှိသွားတဲ့စိတ်ကဖြူစင်တဲ့စိတ်ပဲ။ဒါပြင်းနေတဲ့စိတ်။ဘုရားချမ်းသာပါပြီဆိုလို့ရှိရင်အဲဒီစိတ်ကဖြူစင်တဲ့စိတ်။အခြင်းတဲ့စိတ်။အဲဒီအခြင်းတဲ့စိတ်နဲ့ဆိုရင်ဒါကပုဂ္ဂိုလ်အကျိုးမဲ့ဖြစ်ရဖြစ်ကြောင်းပြောလည်းမပြောဘူး၊ပြုလည်းမပြုဘူး။ဟုတ်ပါသနိုင်နေမြတ်ဘုရားချမ်းသာချမ်းသာကြောင်းမှလည်းကပြောတယ်ပြုတယ်အဲဒီလိုဖြစ်စီရတယ် ဒါရင်ဒါလေးကြွားမယ်မေတ္တာရှိသွားစိတ်ထားဖြူလင်မေတ္တာရှိသွားစိတ်ထားဖြူလင်ဥက္ကုံအောင်မေမြင့်နေအရှင်ဥက္ကုံအောင်မေမြင့်နေအရှင်ဘုရေလေးကဗနာအရှင်ဘုရေ ဖြစ်စေတယ်၊ဝါစေတယ်ပထမစပြီးဒီချိန်ကတော့ဖြစ်တာပေါ့လေနောက်တော့ထပ်ထပ်ထပ်ဖြစ်နေတယ်ပွားတာပေါ့သူကချမ်းသာပါပြီချမ်းသာပါပြီချမ်းသာပါပြီအဲဒုစုံတယောက်ကိုအာရုံပြုပြီးတော့လေဘသူချမ်းသာပါပြီချမ်းသာပါချမ်းသာပါပြီဒီလိုလုံးဝရအဲဒီလိုလုံးဝရမှာဒီဇာရအောင်စောစောနေနေလုံးဝမယ်ဆိုလို့ရှိရင်တော့ သူကပုဂ္ဂိုလ်ရွေးချယ်ပြီးလုံးဝအသွင်မတူတဲ့ပုဂ္ဂိုလ်ချင်းလည်းအဲဒီတော့မလုံးသွင်းရဘူးတဲ့သွင်မတူတာဆိုတာအမျိုးသမီးနဲ့အမျိုးသားပါလေအမျိုးသမီးတွေကအမျိုးသားအမျိုးသားတွေကအမျိုးသမီးအဲဒါတွေကိုအာရုံပြုလို့ရှိရင်မေတ္တာရောင်ရောင်နဲ့တော့ကြတော့ကိလေသာတွေဝင်လာတာပဲတဲ့ຢာကဖြစ်လာတာပဲအဲဒါမို့ အကြာရှည်နှလုံးသွင်းမယ်ဆိုရင်တော့အဲဒီလိုဝိသဘာကခေါ်တယ်ပုံပုံသဏ္ဍာန်မတူတဲ့ပုဂ္ဂိုလ်ချင်းပေါ့အဲဒီပုဂ္ဂိုလ်ချင်းတော့ကြာရှည်ပြီးပွားများတော့ဖြစ်ဘူးလို့ပြောတာနောက်လုံးရဲ့အများစုနဲ့ကတော့ကိစ္စမရှိပါဘူးတယောက်တယောက်ခဲဆိုရင်မလို့အောင်လို့ဒီလိုဆိုလို့ရှိရင်တော်တော်တော့ညာကိဖြစ်တတ်တယ်ညာကိဝင်လာတာပဲ မေတ္တာဆိုတာကိုယ်နဲ့နည်းနည်းလေးနေစပ်ချစ်ခင်မှုရှိတဲ့ပုဂ္ဂိုလ်တွေပွားရတာပါပဲအလွန်ချစ်တဲ့ပုဂ္ဂိုလ်တွေစပွားလို့မေတ္တာအစ်မဖြစ်တတ်ဘူးလေပွားတော့ပွားကောင်းပါလေဒါပေမဲ့လည်းအာမေတ္တာကမျိုးအစ်တော့မဖြစ်တတ်ဘူးလေဘာလို့လဲသူအစမူလကမေတ္တာနဲ့ချစ်ခင်တာဟိုဘက်နဲ့ຢာကနဲ့ချစ်ထားတဲ့ပုဂ္ဂိုလ်ဖြစ်နေတာဟောအဲဒါကြောင့်အလွန်ချစ်တဲ့ပုဂ္ဂိုလ်တဲ့အဲဒီပုဂ္ဂိုလ်နဲ့စမပွားနဲ့ မုန်းတဲ့ပုဂ္ဂိုလ်တွေမပွားနဲ့အလေလားပုဂ္ဂိုလ်ပွားလေလားပုဂ္ဂိုလ်ဆိုရင်လည်းကိုယ်နဲ့ဘာမှမဆက်တဲ့ပုဂ္ဂိုလ်ဆိုရင်လည်းအဲ့ဒါလည်းအာရုံပြုလို့မေတ္တာကြီးကသိမဖြစ်ဘူးကိုယ်နဲ့လည်းနည်းနည်းနဲ့စာအောင်မှအခုပြောတဲ့ပါရဏိယဂုဏ်နဲ့ပြည့်စုံတဲ့ဆရာတို့မိဘတို့ဒီဘာတွေရှိတာပေါ့လေအဲဆွေမျိုးတွေနိစ္စတဲ့ပုဂ္ဂိုလ်တွေဒီဘာတွေရှိတာပေါ့အဲဒီအလေးပြတဲ့ပုဂ္ဂိုလ် မျိုးသမီးမျိုးသမီးချင်းမျိုးသားမျိုးသားချင်းအဲ့ဒါအာရုံပြီးတော့ဘသူချမ်းသာပါစေချမ်းသာပါစေချမ်းသာပါစေချမ်းသာပါစေချမ်းသာပါစေစိတ်နဲ့ပရိစိတ်ရင်အဲ့ဒီတိုင်းပဲမေတ္တာပရိစိတ်စိတ်ကအရိစ္စာရွေးရင်ဆိုရင်လည်းကာလကာလဝေရာဝန်တို့အရာရာဝန်တို့ဒီလိုဆိုရုံနဲ့တော့ကုသိုလ်ရရပါသိမထီရောက်လာပါဘူးစိတ်ပါမှာအဲဗမာလို့ ဗမာလိုနှလုံးသွင်းတာကတော့စိတ်ပါဆုံးပဲလေချမ်းသာပါစေချမ်းသာပါစေချမ်းသာပါစေအခုပဲပါဆိုပြီးအဲ့ဒီဒုတိယကိုအောင်ပြုပြီးတော့ဗီစိတ်ဒီလုံးနဲ့ချာอืมဒီကခုတော့ဝေရာကျမ်းနဲ့ပြည့်ပြည့်ပြီးတော့တရားရှိတွေလောက်ထားရတာပေါ့အဲတရားရှိတရားရှိတွေသိတာတော့မပြောအောင်ပါလို့ရပါတယ်ဒီလိုနဲ့ချာဒီလိုပါဆိုရင်ပြန် မေတ္တာဘာဝနာဝန်တရားရှိကြတာဘောသူကသူချမ်းသာပါလေချမ်းသာပါလေအဲအမေချမ်းသာပါလေလူသမီးရအဖေချမ်းသာပါလေလူသားရဒီလိုပေါ့လေဦးကြီးတို့ဦးလေးအတော်တို့အကြီးတို့အမတို့ညီမတို့ကိုတို့ညီတို့လူသားတွေဒီဆွေသင်္ဃအတော်တွေအများကြီးရှိပါလေအဲဒီဥစ္စာတွေတရားချင်းတရားချင်းကိုချမ်းသာပါလေချမ်းသာပါလေချမ်းသာပါလေချမ်းသာပါလေနဲ့သာသာနှလုံးသွင်းတယ် မေတ္တာဘာဝနာတွေရှင်းနေတာမေတ္တာမျိုးပါအများစုနဲ့ကြတာရွေးရပါဘူးဒါကတော့ဒီလူအင်္ဂါတွေရတုရကားတွေအဲဒါတွေအကုန်လုံးအများစုကြတော့မျိုးသမီးမျိုးသားခွဲနေဖို့မလိုပါဘူးဗျာအများစုကတော့ဗျာဓမ္မတာဖို့သူတို့ပြပါလို့ပြကတော့လည်းသိရွေးကြမလိုပါဘူးနားတကယ်နှလုံးသွင်းတာဒါကတော့ရပါတယ် အာရချမ်းသာတယ်ဆိုတာလူတိုင်းလူတိုင်းလိုရှိတယ်ယောဂမီဖြစ်ဖြစ်ယောဂဖြစ်ဖြစ်လူငယ်ဖြစ်ဖြစ်လူကြီးဖြစ်ဖြစ်ဘုံဆိုချမ်းသာခြင်းရတယ်ချမ်းသာပါလေချမ်းသာပါလေချမ်းသာပါလေချမ်းသာတယ်ဆိုတာလေချမ်းသာချမ်းသာကြောင်းနဲ့ပြည့်စုံမှုကချမ်းသာချမ်းသာကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုနဲ့ပြည့်စုံပြီးချမ်းသာရပါစေအဲဒီလို မ်းသာပါပြီချမ်းသာပါပြီချမ်းသာပါပြီဆိုလုံးဝအဲဒီလိုမျိုးမေတ္တာမနောကနေဖြစ်တာပဲဗျာအဲဒါမေတ္တာရှိသွားစိတ်ထားမေတ္တာရှိသွားစိတ်ထားဖြူလင်းတဲ့ဒါဒါကြည့်တယ်လို့ချင်းကိုယ်နဲ့ရှိဥစ္စာတွေ့လို့ချင်းတွေ့တွေ့ချင်းအဲဒီဆိုမေတ္တာပွားနေတာပဲတွေ့တွေ့ချင်းချမ်းသာပါစေချမ်းသာပါစေဆိုစိတ်ကလေးကရှိရထားလိုက်ရှိရထားလိုက်ရင် နောင်နာပြောကြဆိုကြလေးရှိအောင်တော့အော်ချမ်းသာအောင်ပြောမှာပဲဆိုပြီးတော့အဲချေတော်လာလေးနဲ့ပြောတတ်တယ်နားကြတယ်တွေ့တွေ့ချင်းချမ်းသာပါချမ်းသာပါဒီကစဒီထဲကဒီကစလိုက်ရင်ပြောကြရှိတဲ့ခါကျတော့ကျန်ကျန်နန်းပြောကျိုးကကျန်ကျန်နန်းပြောတယ်ကျန်ကျန်နန်းပြောတယ်ကျန်ကျန်နန်းပြောတော့ညံကြဘူးပြောခါလည်းဘုရားညံကြဒီနေ့ကလည်းကိုတော်လေးတော့ ဆရာဘုန်းကြီးပါပဲဘုန်းကြီးကြီးကဘုန်းကြီးကနေပြီးတော့ဒီဘုန်းကြီးကနေပြီးတော့အပြည့်တင်မှာမဲတယ်လို့လည်းပြောဟင်းဟဲ့လားပြောတဲ့ပုဂ္ဂိုလ်ကတော့မေတ္တာမေတ္တာလေးမိတ်တော်နဲ့မေတ္တာလေးနဲ့သံဃာဖြစ်ဖြစ်ပြီးတော့ထားရသံဃာပါပဲဆိုသိထားပြီးတော့ပြောရင် အဲဒီတော့ညာကြည့်တင်တာလည်းရောရစ်ပါဘူးညာပြောကြကြည့်တင်တာရှိတဲ့အကျိုးကြောင့်လေးတော့နည်းနည်းပါးပါးပြောပြီးရှိတာလေအဲဒီတော့ချမ်းသာပါစေဆိုမေတ္တာစိတ်ကတော့ကောင်းပါလေပွားများရင်ပွားများနေနေကောင်းတာပဲမေတ္တာပွားတာကတော့သူကလွယ်တယ်ဘုန်းကြီးတို့ကရှုမှတဲ့ပဋိပဌာန်နဲ့သူကလွယ်တယ်ရှုမှတဲ့ပဋိပဌာန်ကမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့လိုက်ရှုရမယ် သူကလွယ်ဘူးစစချင်းဆိုရင်မြင်တာကြည့်လိုက်ကြားတာကြည့်လိုက်မြင်တာကြားတာတွေကဓမ္မရာစိတ်စိတ်တိတ်တွေရုပ်တွေဓမ္မရာယုံနာတွေပေါ့လေသူဖြည်းဖြည်းချင်းတွေသူကသူဖြည်းများမြန်ပါပြီနဲ့စိတ်စက်များခုတ်တယ်လို့သူကအများကြီးဖြစ်နေတာနောက်ကသူ့ကိုမြောင်လိုက်ပြီးတော့တခုချင်းတခုချင်းလိုက်ရှုပါတော့မလို့ဒါကြောင့်ခုနည်းနည်းကစားအားပြီးတော့ရှုခင်ရတယ်ဘိုက်ကအကောင်းတက်လာလိုက်ပြင်ကြပါလိုက်ဘယ်ထဲကတောင်းမှတင်းမှတွန်းကန်မှလှုပ်ရှားတာဝါရောဓကိုအဲ့ဒါတွေကစပြီးတော့ ဒါကတော့တမျိုးလည်းမဟုတ်ပြီးတော့လည်းအကျဉ်းညံသူကနူးညံ့နေတာမဟုတ်ဘူးသူသင်စားပါအဲ့ဒါလည်းအစပြီးရှုခင်းရတယ်ဒါရှုမှတော်တော်ရှိတယ်အဲ့တော့ခေါင်းသာပြင်လာတဲ့ရှုလို့သမာဓိညာသမာဓိအားကောင်းလာပြီဆိုတဲ့ခါကျတော့ရှင်းတယ်သူကပေါ်လာနေတဲ့နောက်ပိုင်းကျရှုလို့ရပါတယ်အထူးအပြင်ဟိုဘင်္ဂညာကြီးကြမှာရတယ်ဥရိယဗျာညာတော့ကောင်းမနိုင်သေးဘူးဘင်္ဂညာရောက်ပြီဆိုရင်တော့မြင်နေကြတိုင်းနေအကုန်လုံးလိုက်ပြီးတော့ရှုအကုန်လုံးရပါတယ် ဖြစ်ပြီးကြဖြစ်ပြီးကြအကုန်လုံးလိုက်ပြီးနေတာပဲဟုတ်လားဗျအဲ့ဒါကဝိပဿနာကကိုမေတ္တာကတော့ကိုကတော့မခက်ဘူးလို့ချမ်းသာပါပြီချမ်းသာပါပြီဆိုတာလွယ်သွားတယ်လူတယောက်မြင်တာနဲ့ချမ်းသာပါပြီချမ်းသာပါပြီလုံးဝလွယ်လာဘူးလူမြောက်တွေ့တဲ့ချမ်းသာပါပြီအများကြီးလည်းချမ်းသာကြပါပြီချမ်းသာကြပါပြီလွယ်လာတယ်ဘာမှစိတ်ကလည်းမကုန်ဘူးကွာကုသိုလ်တွေအများကြီးရသွားတယ်မေတ္တာကုသိုလ်တွေပွားသွားတာအိမ်ငယ်ကြတယ် အဲဒီလိုမေတ္တာပွားများခြင်းဖြင့်တခြားတစ်ပါးအကုသိုလ်ဖြစ်တယ်မှာအဲဒီမေတ္တာကုသိုလ်နဲ့ဒါရသွားရင်ဖြင့်ဓမ္မတိလည်းရောက်တယ်ဓမ္မတိမရောက်တော့မှနာဘဝတွေရောက်နိုင်တယ်လူဘဝဖြစ်ခြင်းနဲ့လူဘဝဖြစ်မှာပေါ့လေဒါအမှန်ကောင်းတယ်ဘုရားလည်းဒီလိုကာလကဒင်းဇာနိဆိုတဲ့ယမနာပုံနာလူမျိုးကြီးယမနာလူမျိုးကြီးရှိတယ်ဆိုတော့သူက ဝိမိကာရမင်းကြီးရဲ့ရာရှိကြီးပေါ်လို့နာကြီးရဲ့ခုံခုံတော့ခံရတဲ့ကဆိုတော့ရာရှိကြီးသူကလာတော့ဝင်ကြီးဝင်ကြီးဝင်ကြီးကျုပ်ထဲကနေဝင်ကြီးတဲ့ကနေဝင်ကြီးခါကြီးကြီးတဲ့ကနေဝင်ကြီးအဲဒါခွန်ကြီးတောက်ခံတဲ့ခါကာလကြငင်းရတာတွေကြလည်းပဲခွန်ကြီးတိုးပြီးတော့ကောက်ဘာလို့ကောက်တော့ဆိုဒီမှာ အစိုးရကအခုအရေးကြီးတော့ဒါကြောင့်မို့သိုးကောက်ရတယ်ဆိုပြီးကောက်တယ်။ဝိရဒံသွင်းတဲ့ခါကလာကြလျှော့ပြီးတော့သွင်းတယ်သူက။ဘာလို့ဒီနှစ်ရောရတော့ဆိုဟိုဆရာသားတွေကဒီနှစ်အလုပ်ကိုင်နေမကောင်းလို့ပြည့်တဲ့အခွန်လျှော့ပြီးတော့ကောက်လာတယ်သူကဒီလိုပြောတာပဲ။ဒီကတော့ဆင်းရဲသားတွေမှီပြီးတော့သူအကျိုးလို့သူရမှီပြီးတော့သူအကျိုးလို့လုပ်နေတယ်ကြီးသူတော်တော်ညစ်တဲ့သူကြီးပါ။အဲ့ဒါကြီးက ရှင်သာရိပုတ္တရာသောသောကတော့ဩဝါဒတော်ပေးပါပဲပေးပေမဲ့သူကလောကရင်းနဲ့သူ့မှာလိုရတာတော့မလုံးလုံးနဲ့လိုရတာဆိုလို့သူကမလိုခုကမလဲပြောနေနောက်ဆုံးဒီကနေ့ကျမ်းမှာဖြစ်နေတဲ့ခါကျတော့ရှင်သာရိပုတ္တရာခင်ဗျာသူကလူတော်ကလည်းရှင်သာရိပုတ္တရာနဲ့ငယ်ချင်းကိုအစားတဲ့အနာရင်းနှီးနေတဲ့ပုဂ္ဂိုလ်ရှင်သာရိပုတ္တရာလည်းပုံနာပုံနာလည်းပုံနာမျိုးပြီးပါပဲအဲဒါဒီကနေ့ယောဂဝိနာပြင်းတာပြင်းနေတာကိုအခု နိုင်ဖို့ကြာသွားပြီနိုင်ဖို့ကြာဒီလိုရဟောဖို့ရအခြေခံမေးမရေနဲ့တိရစ္ဆာန်နဲ့ဘယ်ဟာကပိုပြီးကြောက်ကြအောင်တယ်လဲအားမရဘူးတက်တယ်ကောင်းတဲ့တိရစ္ဆာန်တော်လေးရဲ့တိရစ္ဆာန်နဲ့လူနဲ့ဘယ်ဟာကောင်းတယ်လဲအားလူကကောင်းမှာပေါ့လူနဲ့သတိမှရင်တော့ဘယ်ဟာကောင်းတယ်လဲ အဲဒီမှာလည်းကောင်းတာပေါ့အာနာဒါရင်ကယာမာတုဒ္ဒနေမာနိသရဏဘုရားဝေအဲဒီတော့ကဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းတရားတွေသိနေပုံရတယ်သူတို့ဘုရားဘာသာမဟုတ်ပါဘူးဘုံနာကြတဲ့ဇမနာကိုဇမနာဝါဒနေဝပညာနာပညာဟောဗရဏိနဝိသဝရီနတ်ပြည်ရောက်ကောင်းတယ်အဲ့ဒီ နတ်ပြည်တဲ့ဗြဟ္မာနဲ့ဘယ်ဟာကောင်းတော့သူကမေးအဲဒီတော့ဒီနေ့ကနေ့ပုံနာကြီးကဗြဟ္မာဆိုစကားကြာစိတ်တော်ကြတာကိုသူကဗြဟ္မာပုံနာတွေအဲဒီမှာဗြဟ္မာဗြဟ္မာဝါဒဗြဟ္မာကိုသူအလေးပြုတယ်သူတို့ဘာသာဝါဒအတိုင်းကျင့်သုံးနေရင်ဘာပဲဖြစ်ဖြစ်ဒီတဲ့ခါကလာဗြဟ္မာဖြစ်တယ်လို့ပြောတာဒီလိုပဲယူဆတယ်ဖြစ်တဲ့ပုဂ္ဂိုလ်ကနည်းနည်းပါးပါးတော့ရှိမှာပါနည်းမှာပါမဖြစ်တဲ့ပုဂ္ဂိုလ်တွေများမှာပါပဲ အဲဒီလိုမျိုးညီစားကြည့်တော့ဓမ္မလောကအကြောင်းပြောတော့အဲဒီငင်္ဂာနိဘုံနာကြီးကရှင်သာရိပုတ္တရာမျိုးပဲရှင်သာရိပုတ္တရာဓမ္မလောကအကြောင်းပြောသလားဟုတ်တယ်ဓမ္မလောကအကြောင်းပြောအဲ့ဒါပါလားဆရာတက်အဲ့တော့ဓမ္မလောကယောက်ျောင်းတရားညာကျမ်းနာခြင်းမလားလားကျမ်းနာခြင်းပါလေဓမ္မလောကယောက်ျောင်းတရားအဲဒီဓမ္မလောကယောက်ျောင်းတရားဟောမယ်ဆိုပြီးတော့ ဒီမာရိပုဂ္ဂိုလ်ကမေတ္တာကရုဏာမုဒိတာဥပိ္ပခာပွားများဖို့မြမဝရတရားကိုဟောပါတယ်အဲဒီကမှတဏှညပဲဘာရတော့ပြောတာလို့သူကအဲမေတ္တာရတော့မေတ္တာလို့ထင်တာပါပဲလေးပါးလုံးဟောတာပါပဲမေတ္တာပွားများဖို့မေတ္တာပွားများဖို့လည်းတရားပြပွားများဖို့တော့မဟုတ်အဲဒီမှာပြောတာကလည်းရမျက်နှာနဲ့တခုသောရနဲ့ ဧကံဒီကံတခုတော့ရမှာရှိတဲ့သတ္တဝါတွေကိုမေတ္တာဖြင့်ဖြန်းနေတဲ့ဥပမာအရှိရတာပေါ့အလုံးသတ္တဝါတွေဖြန်းလာကြပါလိမ့်ဖြန်းလာကြပါလိမ့်အဲဒီလိုပဲနောက်ဒုတိယနောက်ရတတိယမြောက်ရသရုပ်ထတောင်ရရလေးနဲ့နောက်တော့ပါဝန်းကျင်တောင်လေးတော့မှရလေးတော့ရလေးနဲ့နာတောင်လေးတော့မှလည်းတောင်လေးဘူးပေါ့ အဲစိတ်စိတ်အောက်ရထဲရယ်ဆယ်ခုပေါ်တယ်အခုအများဘုရားရှင်ထဲမှာမေတ္တာပို့နေတဲ့အတိုင်းပါပဲဘုရားရှင်မှာဒီသာရဒုတိမာဒီသာရဥပ္ပရာဒီသာဒိဋ္ဌိနာဒီသာတွေအရှိအနောက်အရှိပြီးအနောက်သွားတယ်လို့လဲလက်ရရင်ဒီလိုတခုချင်းကိုနီးရနီးရဆက်တော့တာမဟုတ်ဘူးအရှိကအနောက်နောက်ကနေပြီးတော့မြောက်မြောက်ကနေပြီးတော့တောင်တစ်ချေကကိုသမ်းလမ်းတဲ့ဆိုတော့သွားတယ် တောင်ကနေပြီးတော့အစ်စ်အစ်စ်တောင်ပေါ့ရှင်းတောင်ကနေပြီးတော့အနောက်မြောက်နောက်မြောက်ကနေပြီးအရှင်းမြောက်ရှင်းမြောက်ကနေပြီးနောက်တောင်အဲဒီကနေပြီးအောက်အောက်ကနေပြီးအထက်အားအားလုံးအရက်စင်နေတာမေတ္တာဘုရားအဲဒီမေတ္တာဘွားပုံနေပြီးအကျေဟောပါလေကျေဟောပြီးတော့ပြန်သွားတာပဲပြန်သွားတော့သူเจ้าမရောက်သေးဘူးဟော သင်္ဇာနိဘုံနာကြီးကဆုံးသွားဆုံးသွားတော့သူကဇမကြီးရောက်တော့တယ်သူကဇံရသွားတော့ဘောတခဏလေးစတော့မှလည်းပဲဘုန်းကြီးပြောတဲ့တိုင်းဆိုရင်သူကဒီသူတော်ကောင်းကြီးတွေသူမဆုံးနိုင်ပါဘူးသူကဒီတော်ကောင်းကြီးတွေမဆုံးနိုင်ဘူးဒါပေမဲ့လို့ဒီကနေ့မှလေမေတ္တာမေတ္တာဓမ္မဝိဟာရလို့အရင်းကဒီလိုသဘောကျပါတယ်သူကတော့ဟိုမှာတော့မေတ္တာရဲ့ကရုဏာမုရိတာဥပ္ပခါဘုံကြတယ် ။ဒါဥပိ္ပခါကတော့စပေါ်နေတယ်ဖြစ်တယ်။မေတ္တာကရုဏာမုဒိတာဒီသုံးခုကစပေါ်လို့ရတယ်။ဒီသုံးခုကဇာနေရပြီးတော့မှဇာသုံးပါးရပြီးတော့မှဥပိ္ပခါပေါ်လို့ရတယ်။အဲဒါမေတ္တာပဲပြေးရပါဘူးကွာမေတ္တာရှိသွား။သိထားကြည့်လဲဆိုလည်းရမေတ္တာနဲ့ဆန္ဒပါစေဆန္ဒပါစေ။အဲလူတယောက်ဖြစ်ဖြစ်လူများဖြစ်ဖြစ်သတ္တဝါအလုံးဝဖြစ်ဖြစ်ပေါ့လေကိုယ်စိတ်ထဲမှာ။ ကိုယ်သဘောကျတယ်လို့မေတ္တာပွားဝါရင်ဝါရင်မေတ္တာကုသိုလ်တွေဖြစ်တာပဲအာဟုဇာတွေပဲအဲဒီကုသိုလ်တွေကဇာမဟုတ်သေးတောင်မှလူဘဝနာဘဝကောင်းရတဲ့ဘဝတွေပြုပြနေပါလေဇာရပါလို့ရှင်ခုနဒီနေ့ဇာတိပုံသားကြီးခဏလေးပဲဇနာကြီးတောင်ကြာမှာဟုတ်ပါဘူးနာယီဘတ်တောင်ကြာရင်မှကြာမယ်ကြောင်းနဲ့နာယီဘုရားကံတော့တောင်းမြောက်သေးဘူးဆိုတော့ အာယဝတ်တဲ့ပုံမှန်မဟုတ်ပါဘူးသူကဒီတွန်းတော်မယ်သူကအဲဒီကြောင်းရောက်သွားတဲ့ခါကျတော့မြတ်စွာဘုရားကသွားပြီးတော့သူကဆောက်တယ်ဒီနေ့ကနေ့ပုံသားကြီးသူတရားဟောခဲ့တဲ့အကြောင်းကိုဆောက်တော့မြတ်စွာဘုရားအပြည့်တင်တယ်အင်းအဲသမာဓိမြင့်မြတ်တဲ့တရားတွေသမာဓိယောက်ျောင်းတရားတွေမြင့်မြတ်တဲ့တရားတွေရှိပါရဲ့နဲ့သမာဓိယောက်ျောင်းတရားတွေဟောပြီးတော့လာတာ အပြည့်စုံမှုပေါ့နော်ဒါကြောင့်မို့ဉာဏ်သာနိဘုံနာကြီးရဇမကြီးရသေပါလို့ဇမကြီးရောက်သွားပြီအာနာရင်ရတဲ့ညရတဲ့သောတာပတိမဲ့ဖို့တို့ဒါရင်မဲ့ဖို့အနာရင်မဲ့ဖို့ရတမဲ့ဖို့တွေဒါတွေရမသွားဘူးဆိုတဲ့အနေနဲ့မြတ်စွာဘုရားမာရိပုတ္တရာပြည့်တင်တဲ့မာရိပုတ္တရာလည်းဓမ္မပြေလိုက်ပြီးတရားဟောပြီးတယ်သံဃာကတော့ပြောပါသေးတယ်ဆိုအဲဒီကစပြီးဒီမာရိပုတ္တရာလည်းတရားဟောတယ်ဟောတယ် သစ္စာလေးပါးတရားသုံးပါတော့ထည့်ပြီးတော့ဟောရဲခံစားမှုသစ္စာလေးပါးတရားထည့်ဟောရမှာရှိမှတဲ့တရားမျိုးပေါ်ဒါလေးထည့်ပြီးတော့ဟောရမှာအခုခမာပြည်မှာလည်းပဲကြီးကရထောင်တရားတွေဆိုကြည့်တယ်အခုချုပ်ပုဂ္ဂိုလ်ကြောက်ပြီးမှကြောက်ဘူးရထောင်တရားတွေကိုယ်ကုန်လို့ဆိုတော့ရထောင်တရားတွေကဣန္ဒိယရရခန်းကညာညာဟောကြတာပါပဲနော် မြတ်စွာဘုရား၏ခါရဝနှင့်သာဝတိကြီးဇေဝံကျောင်းတော်၌တရင်သုံးနေတော်မူလေ၏စသည်ဒီကံမျိုးပါလို့အဲဒီလိုဟောတာလို့ဟိုနှင်းရွယ်လည်းမဟုတ်ဘူးစကားဝဲကြလည်းပဲရာသုံးစကားနဲ့ရိုးရိုးလည်းမဟုတ်ဘူးသူကခန်းကပြန်နေတယ်လို့ဟောရှင်းမှလည်းဒီလိုဟောကြတာဟုတ်မယ်လို့ညီဝဲတော့ကောင်းပါရဲ့ဒါပေမဲ့လို့အချုပ်တရားတွေတော့ င်မွေးတဲ့တရားတွေတော့ပေါ်ပေါ်လွင်ဖြစ်အောင်လို့သူကဟောနေကြပါဘူးရှင်းဟောနေရိုးရိုးခုခွင့်ပြောနေတဲ့စကားမျိုးနဲ့ပြောတာကတော့နားလဲပါပဲဘာဖြစ်ပြောလို့ရတယ်အချိန်ရှိရင်ဘာမှမပြောလို့ဖြစ်တာတော့ပြောလို့နားလဲလဲပါပဲအဲဒီညခံတရားအဆုံးကြတော့ဤကသုတ်တံဒေသနာတော်ဖြစ်သည်သုတ်တံဒေသနာတော်တဲ့ အလွန်နဲ့နဲ့တော့အဘိဓမ္မာဒေနာတော်ဒီသာဆိုပြီးတော့နာကုသလာဓမ္မအကုသလာဓမ္မတို့ဘာလို့ဝင်လဲဒီဓမ္မဒေနာတွေရုပ်ပြီးတော့ဟောတာပေါ့အဲ့ဒါပြင်ကသုဒ္ဓဒေနာတော်ကတော့ရေရုပ်ကုသိုလ်ဖြစ်ုံပဲအဘိဓမ္မာဒေနာတော်ကမဉ္ဇဉ်ပူညာရောက်ကြောင်းဖြစ်တယ်ဆိုတော့အနေမျိုးနဲ့ရှိကအစင်းလာဟောကြတယ်အဲဒီအစင်းလာတွေရှိပါတော့အဲဒါရှင်သာရိပုတ္တရာဟောပုံကို ထောက်ထားပြီးဟောကြတာနဲ့ပြီးပါရဲ့ဒါပေမဲ့လို့အဲဒီဘိဓမ္မာဒေသနာဟောရင်လည်းတော့ကုသိုလ်ရရင်ဖြစ်မှာပါဘာမှလည်းနားမလည်ဘူးကွာမှန်ကတော့ဒီကြဟောလို့ရှိရင်လည်းနောက်ပိုင်းကရှုဖို့မှပုံလေးဟောဖို့ရရေးကြည့်ဟာဒီခုပြောတာကတော့ဝိသုကြောင့်ဝိသုကြောင့်ပေါ်လေပြီးပါပြီသုဒ္ဓံဒေသနာဆိုတာလည်းပဲမန်စင်းကသုဒ္ဓံဒေသနာကသီလသမာဓိပညာအကျင့်နဲ့အဆုံးပါပါပဲသုဒ္ဓံဒေသနာက အဲဒီရတံတရားတွေကဣတိကသုတ္တဒေနာတော်ဖြစ်ပြီဆိုပြီးတော့သုတ္တဒေနာတော်လည်းနည်းနည်းတဲ့ဗိဓမာဒေနာတော်ဆိုဗိဓမာဒေနာဂုံပြုပြီးဟောတော့သုတ္တဒေနာတော်ကဘာမှနေရာမကျဘူးလို့အဲဒီတော့အောင်းမင်းကြတာအမှန်ကတော့မဟုတ်ဘူးသုတ္တဒေနာတော်ကမင်းရဲ့ပုညနိဗ္ဗာန်ရောက်ကြောင်းတရားတွေပဲဘုရားတစ်ခါကမြတ်စွာဘုရားတရားဟောပြီးမြတ်ဖို့ရတယ်ဆိုတော့သုတ္တဒေနာတော်ကြီးရဲ့ဗိဓမာမပါဘူးဗိဓမာကတော့ခုနဝါမြောက်ဒါဝိနာမှာဟောတာ သုဒ္ဓံဒေသနာအရေးကြီးပါတယ်သုဒ္ဓံဒေသနာတော်ထဲမှာရိုးရိုးအကြောင်းအရာလေးဟောတာလည်းရှိတယ်ဇာဝတုံးကလည်းဇန်နိပါတ်တွေဟောတဲ့အခါဝိတုကြောင့်တွေဟောလို့ရှိတယ်ဒါအရာတွေကတော့ဝိတုကြောင့်တွေအသေးသေးတွေထည့်ထားတယ်ရှိပါတယ်အဲလူရင်းကတော့အရှင်းတရားတွေအခုမေတ္တာဆေးရှုပြီးတော့ပုံမှုထင်လို့ရှိရင်မေတ္တာဆေးသွားပြီးတော့စကားချိုလို့ရှိရင်စသည်ဖြင့်ဗျာမျိုးတွေပါတယ် မေတ္တာကာယကမေတ္တာဝစီကမေတ္တာလောကစသည်ဖြင့်အဲဒီလိုဟာတွေကရှင်းနေကြတဲ့တရားတွေပါပဲဘုရားနေတာတော့နောက်ဆုံးမဉ္ဇဉ်ပညာနိဗ္ဗာန်ရောက်ကြောင်းဆိုတာတွေကတော့ဝိပဿနာရှုဖို့လေသစ္စာလေးပါးတရားတွေအဲဒီဟောတိုင်းဟောတိုင်းဟာနှလုံးသွင်းတဲ့စိတ်ကလေးကတရားနှလုံးသွင်းရာဌာနရုပ်ကတရားယုံနာနာနဲ့ပါရှိရသလိုအဲဒီလိုယုံနာကြတွေခွဲခြားပြီးတော့ဟောမှ မဘုံနိဗ္ဗာန်နဲ့ညီးပါတယ်ပြီးတော့အခုဟောနေတဲ့တရားတွေကဟောတယ်ဟောတယ်ကြားတယ်ကြားတယ်ကြားတယ်ကြားပြီးကြောက်သွားတယ်မမြဲတဲ့တရားတွေပဲအိဋ္ဌပဲဘယ်မှာဆိုမြင်လာလည်းမမြဲဘူးကြားလာလည်းမမြဲဘူးနာမသာတတိကလည်းမမြဲဘူးသစ္စာဆံလည်းမမြဲဘူးဒုက္ခိုက်တာနဲ့ဖြစ်ပြတဲ့အိဋ္ဌဒုက္ခအနာတ္တတရားတွေကြီးတယ်ပဲအဲဒီလိုဟောတာကမင်းရဲ့ဘုရားနိဗ္ဗာန်ကိုကြီးပါပဲအဲဒီလိုဟောနိုင်ရင်ကိုကောင်းပါဘူးအခုဘုန်းကြီးတို့ငယ်ဟောတာကတော့ဝိပဿနာတရားကြီးတွေနည်းနည်းဟောပါတယ် အဲဒီညကတော့ခါအားလျော်တာပေါ့လေအခုဒီနေ့တော့ဆိုရင်ဝိထုကြောင့်ဟောတယ်ခဏဆိုရင်လည်းမေတ္တာကာယမေတ္တာဝစီကမေတ္တာမနောကကြတော့မေတ္တာဘာဝနာအကြောင်းလေးမေတ္တာပွားဖို့လေးမေတ္တာပွားဖို့ရတဲ့ဘုရားအခြေခံပြုပြောနေတယ်အဲဒါဒီခုတရားနာပရိသတ်အပေါင်းတွေအကုန်လုံးပေါ်တယ်ဟုတ်လားအာယုပြီးတော့မေတ္တာပွားရမယ် ယခုတရားနာပိဋကအပေါင်းတွေချမ်းသာကြပါစေချမ်းသာကြပါစေချမ်းသာကြပါစေဒီတဲ့ကတော့အောင်းမရအဲအဲဒီချမ်းသာကြပါစေအောင်းမရအောင်းမရတိုင်းอืมချမ်းသာကြပါလေဆိုစိတ်ကလေးလည်းပဲဖြစ်ပြီးကြောက်တာပဲဖြစ်ပြီးကြောက်မမြဲဘူးဖြစ်ပြီးကြောက်မမြဲအဲ့ဒါလေးလည်းပဲကိုယ့်ဟာကိုယ်ချမ်းသာကြပါစေနှလုံးသွင်းချမ်းသာကြပါစေနှလုံးသွင်းတဲ့စိတ်ကလေးကိုလိုက်ရှုတာဝိပဿနာပဲချမ်းသာကြပါစေလို့ရုပ်ဆိုတဲ့အတန်း ရွှေဆိုကိုအားထုတ်တဲ့စိတ်အဲ့ဒါတွေလည်းပဲရွှေဆိုရင်ကြောက်ကြသွားတာမမြဲပါရင်လည်းအဲ့ဒါတွေနောက်ကလိုက်ပြီးတော့ရှိသွားရင်ဒါဝိပဿနာဖြစ်တယ်မနာနဲ့ဝိပဿနာတွဲရပဲဆန္ဒကြပါစေလို့ရှိရဆိုလိုက်တာနဲ့စိတ်ထဲအောင်းမနေတာနဲ့နောက်ကနေပြီးပြန်လှည့်ကြည့်တော့ဆန္ဒကြပါစေဆိုစိတ်လည်းမရှိဘူးဆိုတဲ့တန်လည်းမရှိဘူးအဲကြောက်သွားပြီဆန္ဒပါစေတဲ့နှလုံးသွင်းတဲ့စိတ်ကလေးလည်းမရှိဘူးကြောက်သွားတယ် အဲ့ဒါလေးပြီးတာကဝိပဿနာပဲအိဋ္ဌာမဲဆိုပြီးတော့ဟဲ့လိုက်စီရမယ်ယခုတရားနာပရိသတ်တွေသံဃာကြပါ ချမ်းသာကြပါစေချမ်းသာကြပါစေနှုတ်ကနာလွယ်လဲလွယ်သွားရင်လာရင်လည်းနှုတ်ကနာရတယ်မြင်မြင်ရရတဲ့ချမ်းသာပါစေချမ်းသာပါစေကြားအမှန်ကြားရင်ချမ်းသာပါစေချမ်းသာပါစေစိတ်ကူးရဲ့စိတ်ကူးနဲ့မိတဲ့ပုဂ္ဂိုလ်အောင်ကြည့်ပြီးချမ်းသာပါစေချမ်းသာပါစေနှလုံးသွင်းမေတ္တာဘာဝနာကလွယ်လွယ်လေးပဲအဲဒီချမ်းသာပါစေချမ်းသာပါစေနှလုံးသွင်းတဲ့နှလုံးသွင်းတိုင်းအဲဒီနှလုံးသွင်းတဲ့စိတ်ကလေးတွေကြောက်ကြွသွားတယ်နောက်ကလိုက်မှရင်ဒါဝိပဿနာလည်းရှင်းပါတယ်နာကြတယ် အဲဒါမေတ္တာရှိသွားစိတ်ထားဖြူရင်ဆိုတဲ့မေတ္တာဘာဝနာမေတ္တာဘာဝနာထီအောင်ပုံညက်ဖြတ်ပြီးတော့ပြေးပါလေမေတ္တာဘာဝနာမဝင်နဲ့ရိုးရိုးလည်းပဲအဲဒီဘာတွေချမ်းသာစေတဲ့စိတ်မျက်စိရမယ်ချမ်းသာစေတဲ့စိတ်ရှိရင်ပြောတဲ့အခါလည်းပဲချမ်းသာချမ်းသာကြောင်းကျိုးကျက်ကြောင်းစကားပြောမှာပဲမေတ္တာဝစီကဖြစ်ပြုလို့ကြကြည့်တဲ့အခါလည်းပဲအကျိုးစီရရှိကြောင်း ချမ်းသာချမ်းသာကြောင့်ပြုလုပ်တော့ဒါလည်းမေတ္တာကာယကံလည်းဖြစ်တာရေးကြည့်တာမေတ္တာမနောကပြည့်ပြည့်စုံစုံဖြစ်ဖို့ရေးကြည့်ပါမေတ္တာမနောကပြည့်စုံလို့ရှိရင်မေတ္တာကာယကမေတ္တာဝစီကံသုံးခုလုံးပြည့်စုံတယ်အဲဒါပါရဏိယတရားအများအားအောင်းမွေဘွယ်ဖြစ်တဲ့တရားပဲမေတ္တာကာယကမေတ္တာဝစီကမေတ္တာမနောကအနေနဲ့ဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဆိုရင်စာဆင်ရပုဂ္ဂိုလ်တွေကအများအား ရိရပါတယ်ဒီကုံအောင်မင်းရဲ့စိတ်ကညိုလေးစားမှုရှိတယ်ရိုးရင်းမှုရှိတယ်အင်းအဲညိုရေးလည်းဖြစ်တယ်ဝေရခြင်းပါရင်မရှိဘူးနာကောင်းပါလေအဲဒါရေးကြည့်ပါရဲ့ထူပါရင်တော့နိစ္စတဲ့ပုဂ္ဂိုလ်ချင်းချင်းဟိနေပုဂ္ဂိုလ်ချင်းချင်းမေတ္တာကာယကမေတ္တာဝိကမေတ္တာဘာလို့ကပြညာဘူးဆောင်မုကလေးရတယ်ရွယ်ပါရဲ့အခုကရနေပါပြီအဲရှင်နာသွားလိုက်ကြအောင်လို့ဘုန်းကြီးဟောဖို့ကတည်းက6ပုဒ်တော့ပြီးအောင်ဟောရတယ် မေတ္တာရှိသောကံသုံးပါးနှင့်တရားထုံးမှာသာရတိလာမြတ်ပညာကြီးသာရဆင်ခြင်မှုကြောင့်ဘုရားပြေကမှုပဲကုဏသာပရံဘိခဝေဘိက္ခုယာနိဒာနိဓမိကာနိလာဝနိဘိက္ခုယံတို့ကုဏသာတပံနဲ့ပရံတပါးသောဗာရမီယတရားက ဘိက္ခုယဟန်ဤဆိုတာကတော့အစာစားကလည်းဝေးတယ်။ညာနိဒါနိညာနိဒါနိဓမိကဏီလာဘာနိတရားနဲ့ပြောတော့အရှင်လာတော်သည်သံဃာရှိပါ၏။သထာရုပေဟိလာပေ၏သို့သောရှိတော်လာတော်ဖြင့် အာဟုပတိဝိတသီလဝန္တေသီလရှိသောသဝန္တေဟိအာယမကာရီသီလရှိသောသီလ၌ပြုစုံသောဗဒံသုံးပါတော့ဉာဏ်အာပတိဝိပတ္တာဘောဘာအာပတိဝိအာပတိဝိပါဒဘောတိဒီကြမခွဲပဲသုံးဆောင်လိုက်စီဟောဒီဖြစ်အဲယဟန်ကိုဟောတာယဟန်မှာတရားပြင်ရတဲ့ပစ္စည်းတဲ့တရားပြင်ရတဲ့ပစ္စည်းဆိုတာမတရားတဲ့ဖြင့် ရဟမှာရတဲ့ပစ္စည်းတွေရှိတယ်။ဟိုမှာစင်ညာတိလည်းမတော်ဖိမှန်တော့လည်းမဟုတ်ဘဲနဲ့အဲ့ဒီတရားဓမ္မတွေအတောင်းရလို့ရတာတရားပြင်ရမတရားပြင်ရတာပဲ။ဒီတော့အပေးအပေးယူအဝယ်ချမ်းသဘောမျိုးနဲ့ရတာရှိတယ်။ဒါရင်ဟောလို့သိကုလို့စသည်ဖြင့်ဒီရတာမျိုးရှိတယ်။အဲဒီများရဲ့ခင်ခင်ကြီးအောင်လို့လုပ်ပြီးတော့အထင်ကြီးပြီးတော့ပြေးတဲ့ကမ်းရည်ကြီးကဒီရတာလည်းရှိတာမတရားပြင်ရတာ။ ရားပြည့်ရတာတွေကတော့ရိုးရိုးဆုံးခံပြီးရတာရှိတယ်ရိုးရိုးတရားဟောတရားဟောတဲ့ခါကလာလာပါရရပါသေးတယ်ညွှန်နေဟောတာမဟုတ်ရိုးရိုးဟောတရားကိုသိကြပါစေဆိုတဲ့အနေနဲ့ဟောအဲဒီလိုဟောတာအကြောင်းကိုညွှန်ပြီးတော့ဒီကနေ့ကောင်းမွန်ချင်းကြပြီးနေတဲ့ဂုံအာရုံပြီးတော့ဓမ္မရဲ့တရားနဲ့အဲဒီလိုရတာလေဓမ္မိကဓမ္မလာရတွေတရားကလေးရတယ်ပစ္စည်းတွေအဲဒီပစ္စည်းတွေ အဲဒီဒီစိတ်တွေကစပြီးတော့ပြီးကြကန့်တတ်ပြီးတော့မထားဘူးတဲ့။ဟာဒီဥစ္စာတော့ငါကြီးနဲ့ငါတယောက်တည်းသုံးမယ်။ငါနဲ့ဘယ်သူပဲဝါသာသုံးမယ်။ရှားပုဂ္ဂိုလ်တွေနဲ့မဆိုင်ဘူးစတယ်။အဲဒီတော့မထားဘူးတဲ့။ရှားသောပုဂ္ဂိုလ်တွေနဲ့လည်းပဲညီမျှပဲခွဲဝေမျှတာပြီးတော့သုံးဆောင်ပါလေ။အောက်ထစ်ဆုံးအာရင်အန္တမသာပိဏပတ္တ ပတ္တပရိယံကဒိနပါဒမတ္တံလေးဆွခံလို့ရတယ်ဆွမ်းလေးပဲဖြစ်စီအဲ့ဒီဆောင်ပေါ်တာလေကိုကိုတူတဲ့ကိုနဲ့ဆက်တဲ့ပုဂ္ဂိုလ်များပြီးသားဒီလိုကမ်းတာမလာဘူးတဲ့မာရပုဂ္ဂိုလ်တို့နဲ့ညီရင်းညီညာခွဲဝေပြီးတော့သုံးဆောင်ပါလေအဲဘယ်လိုပုဂ္ဂိုလ်တွေနဲ့လဲဆိုသီလဝန္တေဟိသဗ္ဗမစာရီတဲ့သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေသီလမရှိတဲ့ ဘောင်းမကျင့်တဲ့ပုဂ္ဂိုလ်တွေတော့မဆိုင်ဘူးအဲ့ဒီပုဂ္ဂိုလ်တွေတော့သူတို့နဲ့စီးတဲ့ကိုယ်ကပစ္စည်းတွေပေးဝယ်အောင်လို့သူတို့ပစ္စည်းတွေယူခံဖို့ရမလို့ဒီလိုရှိတဲ့ပုဂ္ဂိုလ်တွေနဲ့သူတော်ကောင်းတွေချင်းချင်းပေါ်လေဒါပါသူတော်ကောင်းတွေချင်းချင်းဆိုရင်ဝေဘာပြီးတော့သုံးဆောင်နဲ့အဲဒီလိုသုံးဆောင်နဲ့အတွက်အဲဒီလိုအကျင့်ဗာရဏိယတရားအောင်မြင်သွားလို့ရှိရင်နတ်တွေဘာတွေကတော့မှဆူတန်းပေးတဲ့ဆိုပြီးစာထဲမှာပါတယ်ကကျင့်ရမှာဆန်းနှမိတော့ကျင့်ရမယ် သုံးကမိရလာတဲ့စီရင်အဲဒီလာနာပုဂ္ဂိုလ်တွေကိုတဲ့ဟွာကြီးတဲ့ပုဂ္ဂိုလ်တွေကငါတော်တွေလိုက်ပြီးတော့လှူအဲလူရောကုံသွားလို့ရှိရင်လည်းနောက်တစ်ခါကိုသွားပြီးတော့ဆုံးခံရလာပြန်လို့ရှိရင်လည်းကျန်တဲ့ပုဂ္ဂိုလ်တွေလိုက်ပြီးတော့လှူကျန်တာလေးမှသုံးဆောင်ရမကြံလို့ရှိရင်မသုံးဆောင်ရအောင်စားတော်မစားရအောင်ဒီနေ့အဲ့လိုနေရမှာအဲဒါသတင်းသုံးပေါ်ကစီးစနစ် ကောင်းတဲ့ပုဂ္ဂိုလ်တွေနဲ့တူနေရင်တော့ဓမ္မဘောလေးစစ်စစ်နဲ့မကောင်းတဲ့ပုဂ္ဂိုလ်တွေချင်းအဲဒီပုဂ္ဂိုလ်ဆုံးခံလာတာလေအကုန်လုံးဟိုကသိယူပြီးတော့သုံးဆောင်ရင်သူစားအောင်မဟုတ်ဘူးပေလိမ့်မယ်လို့ဆိုတော့အဲဒါပုဂ္ဂိုလ်ကောင်းနေတဲ့တူနေမှဖြစ်တယ်အဲဒါဆယ်နှစ်နဲ့ပါလို့ကြည့်ရပါတယ်ကွာဆယ်နှစ်နေပြည့်တဲ့ခါကျနောက်ဆုံးတစ်နေ့တည်းထဲထားအောင်တော့တဲ့အဲဒါမထေကြီးတဲ့ပုဂ္ဂိုလ်ကြီးလည်းကိုကမကြည်မနာဖြစ်သွားလို့ရှိရင်ဝတ်ပြက်သွားပြီအဲဒါ နောက်တစ်ခါပြင်းလို့ရှိရင်ဆန်းနေနေပဲထပ်ပြင်းအောင်လုပ်တယ်သူကမလွယ်ဘူးသူကဒါနဲ့ခတ်တူကိုဖြစ်နေအင်းဘယောကနီးလန်းနေလို့ဘာလို့လဲသူကဒီလိုခတ်တူကိုဖြစ်နေအဲဒါအရင်ကြီးပါအခုတော့ကိုယ်နဲ့ဆက်ရဆက်ရပုဂ္ဂိုလ်တွေရှာနေနေညပါလေခွဲဝေပေးတဲ့ပစ္စည်းတွေခွဲဝေပြီးတော့ပေးကိုတရားက သိမ့်ဆဲပြီးတော့ကိုကြောက်ခဲမသုံးနဲ့ဝင်နေဆက်တဲ့ပုဂ္ဂိုလ်လောက်သာပြီးရှားပုဂ္ဂိုလ်တွေမပေးဘဲနဲ့မလုံးနဲ့တွေးဝင်နေတဲ့ပုဂ္ဂိုလ်တွေတွေးဝင်ညှာလာပြီးတော့သုံးပါတဲ့အဲဒါอืมရဆောင်မှုကပါရိတ်ထားနေဝေကံပေးစွန့်မတွန်းတော်ရင်တဲ့ခရရတဲ့ဒီစည်းကိုပေးတဲ့ပုဂ္ဂိုလ်တွေပေးပါဒီနေ့ပုဂ္ဂိုလ်တွေသူတဲ့ပုဂ္ဂိုလ်လူကိုကြောက်ခဲကြီးတဲ့ သုံးမရလုံးမနဲ့ဘုန်းနဲ့စားတဲ့ပုဂ္ဂိုလ်လောက်ပြီးမစားတဲ့ပုဂ္ဂိုလ်တွေမပြီးပဲဒီလိုလည်းမလုံးနဲ့ဒုနေပုဂ္ဂိုလ်နိစ္စတဲ့ပုဂ္ဂိုလ်တွေပြီးရင်ပြီးတဲ့ပုဂ္ဂိုလ်သီလသင်ပြည့်စုံတဲ့ပုဂ္ဂိုလ်သူတော်ကောင်းတွေဆိုရင်ပြီးရင်ပြီးတဲ့ကပြေးစွန့်ပြီးတော့သုံးဆောင်ပါအဲဒါညာများလူများကြတော့ရတဲ့ရွာထဲမှာကိစ္စကြီးငယ်တွေရှိတဲ့အခါကာလကြအဲဒီမှာလူခံရတွေပါရှိတာကိုအဲဒါပြည်ရင်ပြည်တဲ့ခါတွေ ပေးရမေးရင်မေးတဲ့ခါတွေပေးစီပေးနေတဲ့ခါတွေဒီလိုရှိရင်အရကလူတွေကသိတဲ့ဘောကြတယ်ဟာဘသူကသိနေကြတာအရေးကြောင်းရှိလို့ရှိရင်သူကဒီကကြီးငယ်တွေအတွက်ဟိုကငွေတွေကိုကြီးစုံစုံနာနာသာသာထည့်ပေးတဲ့သိနေကြတယ်လေဒီလိုပုဂ္ဂိုလ်ကျေးဇူးမှုလေးစားမှုတွေရှိပါတယ်အဲတချို့ပုဂ္ဂိုလ်ကနှမျောတာနဲ့မပေးဘူးပေးရင်ပေးတဲ့ကမပေးဘူး ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကတိတ်တဲ့သဘောမကျဘူးနော်။အဲဒါအရေးကြီးတယ်ဗျာ။ဝေဘာပေးဆုံးပေးခြင်းတွေများကိုပေးသူခြင်းတွေများယူရတော့အရေးကြီးပါလေဒါပါပဲ။အဲဒါလေးဆိုရမယ်။ဝေဘာပေးဆုံးဝေဘာပေးဆုံးမတွန့်တော်လင်းဝေဘာပေးဆုံးဝေဘာပေးဆုံးမတွန့်တော်လင်းသူဘုံအောင်မေသူဘုံအောင်မေ စေဒာနိအာသဗလာနိအာကမဘာနိအာသဗလာနိအာကမဘာနိဘူဇိဒာနိဝိညုပသထာနိအပရမထာနိဘေကဝေယံတို့ကုဏသာတပံနဲ့ဗန္ဓဝါတော် ပါရမီယသီလကဒိက္ခုနောယံဤညာနိတာနိသီလနိအရှင်သီလတော်ဤအခန္ဓာနိမကြိုးမပြက်ကုန်အစိတ်ဓာနိအပေါက်မရှိကုန်အာသဗလာနိအကြောင်းကြားမရှိကုန်အာကမာတာနိအပြောက်အကွက်ဆက်မရှိကုန်ဒီလားဆင်ကြရမယ်ဆိုလိုပါ လူတွေမှာဆိုရင်၅ပါးသီလပေါ့ညာနေမှာတော့ပါဠိမောက်သီလအစဆုံးသိက္ခာပုံနဲ့အစွန်ဆုံးသိက္ခာပုံပြက်နေလို့ရှိရင်ကျိုးတယ်ပြက်တယ်လို့ခေါ်တယ်အဝများနှခမ်းစုပ်ကလေးပဲအဝနှခမ်းစုပ်နဲ့ကဥပမာပေးတယ်ဝတ်တယ်ဒီနာနှခမ်းကစုပ်နေတာအဲ့ဒါမျိုးအဲဗမာကတော့ကျိုးတယ်ဆိုတော့ဒုံများကျိုးနေတာလည်းဒီလိုသဘောပေါက်တယ်ဘယ်လိုမှမဟုတ်ဘူးသာတော့ အစွန်ဖျားလေးကစုပ်ပြစ်သွားတာဘာဝဗီလာဆောက်တည်ထားတဲ့ပုဂ္ဂိုလ်ရှင်စပါဏိပါဒသိက္ခာကိုပြည့်သွားရင်ကအဲကျိုးတာပဲပြည့်တာပဲနောက်ဆုံးကကုရာမေရပြည့်လို့ရှိရင်လည်းဒါလည်းပဲခန္ဓာကျိုးတာပဲပြတ်တာပဲပြတ်တာပဲအဝတ်ဆုပ်တဲ့သဘောမျိုးပဲအလဲကောင်ကဒီလာပြည့်လို့ရှိရင်တကယ်ကောင်ကတော့အင်းကာမတုမိစ္ဆာကာရပေါ့အဲ့ဒါပြည့်လို့ရှိရင်စိတ်ကပေါက်နေပြီဒီလာပေါက်နေ အဝတ်ထည်မှာလေကောင်ကပေါက်နေတာတူးတယ်အဲသဗလကြောင်ကြားရအကြောင်ကြားဆိုတာကသိတာဘုနှစ်ခုသုံးခုတစ်ဆက်ကြီးပြည့်နေစက်ကြီးပြည့်နေတော့ကိုကြောင်ကြားကြားကွက်ကြီးတွေဖြစ်နေတယ်တူးတယ်ဟောကဟောကတစ်ခုဒီကတစ်ခုတစ်ခုနဲ့တစ်ခုနဲ့ဆက်ရတာမဟုတ်ဘာတစ်ခုဒီကတစ်ခုဆိုရင်တော့အပြောက်ပြောက်ကလေးတွေ ရှင်းနေတာနဲ့တူတယ်အဲငါးပါးသီလတော့သိပြီးတော့အစိတ်ပိုင်းတည်းမရှိတော့ညာသီလပြီးတော့များတယ်ဟိုကတော့ညာသီလကညာ29ဆိုတော့အများကြီးအောင်အများကြီးဆိုတော့အစာပိုင်းနဲ့အဆုံးပိုင်းနဲ့ပြည့်တာလေးရဲ့ပြီးတော့အလယ်ပိုင်းမှာပြည့်တာအလယ်ပိုင်းမှာလည်းမိကဘုံငကုသုံးခုဇာတိလျှောက်ပြည့်နေတာလေဘုနာပြည့်လိုက်ညာပြည့်လိုက်အပြောက်ပြောက်ပြည့်နေတာညာသီလတွေလည်းအများကြီးပါအဲဒီအကုန်လုံးကြပါတယ် လူသီလကတော့ဘယ်လောက်သိနေများလားငါးခုလည်းဆိုတော့သူကရှင်းစေပါသီလဆိုလို့ရှိရင်တော့နည်းနည်းလေးများတာအစနဲ့အဆုံးကပြည့်ရင်ကျိုးတယ်ပြတ်တယ်လို့ဆိုရတယ်အလယ်တော်ကသိခါကိုပြည့်ရင်ပေါက်တယ်လို့ဆိုရတယ်အဲသိခါဝင်ငကုသုံးဖို့30ကြီးပြည့်နေလို့ရှိရင်အကြောင်းအကြောင်းကြားဖြစ်တယ်အင်းဘုရားတပုတ်ဒီရားတပုတ်ပြည့်လို့ရှိရင်ဒီခုနေ့ရှင်မစဘူးဘုရားတပုတ်ဒီရားတပုတ်ပြည့်လို့ရှိရင်တော့ အပြောက်ခွက်ဆက်ကလေးတွေထင်တာနဲ့တူတယ်အဲဒီလိုဟာတွေကင်းရမယ်တဲ့ဒီကလူရင်းတော့ကိုဆောက်တည်ကျင့်သုံးထားတဲ့ဒီကဘယ်မှာပြဘူးပေါ့အကုန်လုံးစင်ကြင်နေရမယ်ဒါပါပဲဆိုတော့ဘူစိတ်တာနဲ့အာဘူစိတ်တာနဲ့တဏှာကြီးကျွံဘွားမှလည်းလွတ်တယ်အဲတဏှာကြီးကျွံဘွားလို့ခါတော့လွယ်လာဥပ္ပဒနာကလောကမှာ မိမိပစ္စည်းတစ်ခုထုတ်ပေးရမယ်ဆိုလို့ရှိရင်ရဝယ်မျောလင်းကြရရှိတာကိုမျောလင်းကြရှိမှရဝယ်ရှိမှအဲဒီလိုသိကနေလည်းဝယ်ရင်လည်းပဲအဲသူထိုက်တာနဲ့ပစ္စည်းမှသူကဝယ်တာကိုငါရဖို့တရားကိုစသည်ဖြင့်တကယ်ထိုက်တာတော့နောက်ရောင်းလို့ရှိရင်ဖြင့်ငါရပေးလိုက်တဲ့စာ30ရမှတရားပေးလိုက်တာကတရား50 200ရမှစသည်ဖြင့်ဒီလိုမျောလင်းကြသူအကြောင်းရှိမှသူကစွန့်နိုင်တယ် အဲ့ဒါတဏှာလေးရတယ်ဆိုတော့ထို့တူပဲသီလဆောက်တရားကလည်းပဲသီလအကျိုးလေးကိုမျှော်လင့်ပြီးတော့နေတာလူဖြစ်အောင်နတ်ဖြစ်အောင်လူချမ်းသာနဲ့ချမ်းသာတွေခံရအောင်လို့မျှော်လင့်နေတာတဏှာကြီးကျွန်တော်ကမလုပ်ဘူးတဲ့မလုပ်ဝင်လည်းကုသိုလ်တော့ကောင်းပါလေဒါတော့ဘုံကြီးအပြည့်မတင်ပါဘူးသူကဒီမှာတော့ဒေသနာအဲ့လိုဆိုတယ်အဲ့တော့ဒီသီလကဘာအတွက်ယူရမလဲဆိုမဉ္ဇဉ်ပညာလေးပါယူရမယ်လို့ဆိုလိုပါလေအခု ဒီအားထုတ်တဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီအတွက်ပါပဲဒီလားဆောက်တည်တယ်ဆိုတာဝိပဿနာဉာဏ်ဖြစ်အောင်မဉာဏ်ပညာရောက်အောင်ဆောက်တည်ကြတာပဲဒါကဒနာယီကျုံဖြစ်မှလိုရမယ်တဲ့ဒနာယီကျုံဖြစ်မှလွတ်လပ်ပြီတဲ့ဘူစိတ်ကလည်းဖြစ်ရမယ်ဝိညုပဒထပညာရှိတွေချင်းမွတယ်အဲ့ဒီလိုဆိုရင်ချင်းမွမှာပေါ့မဉာဏ်ပညာလေးကရောက်ကြောင်းသင်ကျဲနေလို့ဒီလားဆိုတော့တရားဆိုင်တဲ့ပညာရှိပညာရှိပုဂ္ဂိုလ်ရဲ့ချီးကျူးတာအပရမတ္ထ တဏှာလေးဖြစ်ဖြစ်မသုံးသပ်အပ်ဘူးတဲ့တဏှာကငါပဲသီလကိုပဲတရားမဲ့တဲ့ပုဂ္ဂိုလ်တွေကသီလကိုငါပဲငါငါသီလသောက်တည်တာသီလကငါပဲလို့ဆိုရမ်းအဲ့ဒီသီလသောက်တည်တာငါငါအလုပ်ပဲဆိုပြီးတော့အဲတဏှာနဲ့လဲဆွဲလန်းတဲ့ဒိဋ္ဌိနဲ့လဲဆွဲလန်းတဲ့အဲ့ဒီလိုဆွဲလန်းတဲ့လို့ရမယ်အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာတော့အခုသဘောတည်းသူဖြစ်နေတာလေးတွေပြီးနေတယ်တဏှာလေးတွေကျွတ်နေတာပါ သမာဓိသံဝရဏိကာနိတဲ့သမာဓိကိုလည်းဖြစ်စေရတယ်သမာဓိကဥစ္စာရသမာဓိပနာသမာဓိမေသမာဓိကိုသမာဓိထက်တန်းကြတဲ့သမာဓိတွေအဲဥစ္စာရသမာဓိဆိုတာလည်းမှဝိပဿနာခဏိကသမာဓိလည်းပါဝင်ပါပဲအဲဝိပဿနာခဏိကသမာဓိကောင်းရင် ဝိပဿနာခဏိကသမာဓိကိုလည်းဖြစ်စေနိုင်တယ်ဝိပဿနာခဏိကခဏိကသမာဓိကောင်းရင်မဉ္ဇဏ်ပညာနဲ့ဝိပဿနာဉာဏ်မဉ္ဇဏ်ပညာနဲ့ရောက်ရအကြောင်းပဲအဲဒါရေးကြည့်ပါတယ်ဒီသီလစင်ကြယ်လို့ရှိရင်ငါးပါးသီလဆောက်တည်စင်ကြယ်ပါတယ်လွယ်ပါပဲအဲဆောက်တည်ပြီးတော့တရားအားထုတ်တရားရိုးသည်အားထုတ်ပါသမာဓိဖြစ်တာပဲဒီသီလမှန်ပြီးဖြစ်တာသီလမစင်ကြယ်ရင်တော့ကျင်းယဟမြမှာတော့သီလတွေကကောင်းနေတယ်သီလမစင်ကြယ်ဘဲနဲ့တရားအားထုတ်ရင်သမာဓိမဖြစ်ဘူး ထက်တာပဲဒီလိုသီလစင်ကြံလို့ရတယ်သီလစင်ကြံလို့ရှိရင်တော့တရားထုတ်ရင်သမာဓိဖြစ်တယ်ဒါကြောင့်မို့သမာဓိသံဝရဏိကနေဝိပဿနာခဏိကသမာဓိဥသာရသမာဓိပနာသမာဓိမေသမာဓိပုသမာဓိကိုဖြစ်စေနိုင်တဲ့သီလတွေရှိပါတယ်တထာရူပေဟိဒါရရူပေသူသီလေသူကာယမစာရိဟိသီလသမံကာမိနာရတောဝိဟရတိ ဒါရာလူပိတ္ထေသဘောရှိကုန်သောပိဋိသီလတော်၌အာယမဇာရီသရင်သောမောတုနေပုဂ္ဂိုလ်တို့နှင့်သီလပါမင်္ဂလာတော်တူသောသီလနှင့်ပြည့်စုံမည်ဖြစ်၍ဝိရတိနေ၏အဲသရင်သောမောတွေနဲ့သီလအချင်းချင်းတူရမယ်၅ပါးသီလဖြင့်၅ပါးသီလချင်းဟိုပုဂ္ဂိုလ်လည်း၅ပါးသီလဖြင့်ဒု ဘယ်သူမှမသိဘူးဆိုတော့ကိုယ်တော့သိနေတာပဲအဲ့ဒါမှဘုန်းကြီးကဝတ္ထုလေးတစ်ခုထည့်တယ်စာစာထဲကမှတ်ကြလဲကောင်းလို့တခါကသင်္သာရိပုတ္တရာလောင်းကအင်းတက္ကသိုလ်ကျောင်းဆရာကြီးပေါ့။ကျောင်းဆရာကြီးဖြစ်ဒီဒီကြီးက900ရှိတယ်။သူ့မှာသမီးတယောက်ကလည်းရှိရွယ်ရောက်ညာလည်းတလိန်နဲ့လိန်မာလည်းရုပ်ရှင်ကလည်းသိစ္စာ။ အဲတပည့်ရတပည့်ကျောင်းသားရ900ရှိရွယ်ရွယ်ရောက်တဲ့ကျောင်းသားရ900ရှိအဲဒီ900တွေကအတော်ဆုံးသင်ကျဲတဲ့လူကလေးနဲ့သူသမီးကိုမလက်ထပ်ပေးခြင်းဒါတော့သူကျောင်းသားတပည့်တွေဆိုဟဲ့မင်းတို့ပြီးတဲ့အတိုင်းနဲ့ငါသမီးဟာရုပ်ဆင်းနဲ့လာပါလေနေနဲ့နေမှာလေ သင်ကြီးရရှိတယ်မင်းတို့သိတဲ့အတိုင်းပဲအဲ့ဒါမင်းတို့တင့်တော်တဲ့ပုဂ္ဂိုလ်ကငါသမီးကိုလက်ထပ်ပေးခြင်းနဲ့ဒါပေမဲ့လို့ငါသမီးမှာအဝတ်အစားဆင်ပြင်းနေမပြည့်စုံဘူးမပြည့်စုံတော့မင်းအိမ်ကဘယ်သူမှမသိသေးပဲနဲ့တိတ်တိတ်ကိုပစ္စည်းတွေခိုးယူလာကြရမယ်ခိုးယူလာခဲ့ပြီးတော့အဲ့ဒါလေးပေး အဲဒီလိုပေးနိုင်တဲ့ပုဂ္ဂိုလ်ကသမီးနဲ့လက်ထပ်ပေးမယ်ဆိုတော့ဒီလိုကျောင်းသားတွေဒီကျောင်းသားအကုန်လုံးပါပဲအကုန်လုံးကတခါလဲသူတို့အိမ်ကမိဘတွေရောဆွေမျိုးတွေရောဘယ်သူမှမပြရဘူးတိတ်တိတ်ကြီးကြီးခိုးလာရဆိုတာဟုတ်လားဒီကြီးကြီးခိုးလာပြီးတော့ကျောင်းဆရာကြီးဆရာကြီးကဆရာကြီးကသိမ်းထားတာပေါ့ဆရာကြီးကသူညီပဲကျန်တယ်ပဲကျောင်းသားတယောက်ကတော့ဘုရားအလုံးဘုရားအလုံးကျောင်းသားတယောက်ကရှိတာပေါ့ သူကတော့ဘာမှယူမလာဘူးယူမလာတော့ဆရာကြီးကမေးဟေ့မင်းကတော့သူများတွေလည်းယူလာကြပစ္စည်းတွေများကြီးမင်းကဘာမှယူမလာပါပဲလားကျွန်တော်ကဆရာကြီးပြောတဲ့စကားစဉ်းစားကြည့်တာဘယ်သူမှမသိကြရဘူးအဲဘယ်သူမှမသိသေးဘဲနဲ့တိတ်တိတ်ခိုးလာမယ်ဆိုတော့ကျွန်တော်စဉ်းစားကြည့်တယ်အိမ်ကမိဘတွေဆွေမျိုးတွေဘယ်သူမှမသိနိုင်ဘူးနဲ့ကျွန်တော်တယောက်ကတော့သိနေမှာခိုးလာတာငါခိုးလာတာပဲဆိုသူကကိုသိနေတယ်ပြီးတော့ ဘယ်သူမှမပြည့်အောင်ခိုးတဲ့နည်းစဉ်းစားလို့မရဘူးတဲ့ဒါကြောင့်မို့သူတို့မခိုးရပါဘူးတဲ့ဒီလိုပြောတယ်သူကသူကသိကျတဲ့ပုဂ္ဂိုလ်သူကအဲ့ဒါနဲ့ဆရာကြီးကသိသဘောကျတယ်ဒီသူကသူတော်ကောင်းမယ်လို့ပြီးတော့အဲ့ဒီဒီနဲ့သူကလက်ထပ်ပေးပါတယ်ဒီလိုမျိုးဒီပြင်လူတွေကတော့ပစ္စည်းတွေပြန်ပေးပါတယ်တော့အဲဒါရင်းတော့ဒီကြီးတွေထဲမှာတကယ်စိတ်ကောင်းစေတနာကောင်းနဲ့သူတော်ကောင်းဟာ ဘယ်လိုဖြစ်တယ်လဲဆိုတာရွေးထုတ်တာပါပဲဆိုတော့ဘုရားလောင်းမှလည်းပြင်တယ်လို့ဟာဒီလိုတော့ရသွားပါတယ်အဲ့ဒါလည်းပဲစိတ်ကိုယ်ရရဆိုမကြည့်ဘူးများမသိဘူးဆိုတော့ကိုယ့်အကိုယ်တော့သိနေတာကြက်ကြီးလို့ဒီကနေ့ကျတော့သူများမသိဘူးကိုမတော်တာပြုတာကိုယ့်ဟာလေးကိုသိနေတာပြီးတော့ရေးကြည့်တယ်သီလများမစင်ကြယ်လို့ရှိရင်မစင်ကြယ်တဲ့သီလအာနောက်ဗျာမျိုးမပြုတ်ဘူးဆိုပြီးတော့ အမင်းနဲ့နဲ့ဆုံးဖြတ်ပြီးတော့ပြန်ဆောက်တည်ဆောက်တည်ပြီးတော့ဒီလားဆင်ကြရဒီလိုဆိုရင်လည်းပြီးပါတယ်ပြီးပြီးတာကပြီးသွားပြီသိက္ခာမရှိဘူးအဲဒီသိက္ခာဘုအခုလည်းမစောင့်ရှောက်ဘူးရှိကလည်းမစောင့်ရှောက်ခင်ဘူးနောင်လည်းမစောင့်ရှောက်ဘူးဆိုရင်အဲ့ဒါကတော့ဒီကံကြီးကျတယ်မကောင်းတဲ့နမိတ်ထင်ပြီးတော့ပယ်လေးကကြနိုင်တယ်အဲဒါကြောင့်အာဟုတော်မှုတွေဆိုရင်လည်းနောင်ပြန်မျိုးမပြုဘူးဆိုပြီးတော့ အဲဒီလဒီလပြည့်စင်အကြောင်းတွေလက်ဒိကဝန်ဆက်လိုက်တာဆိုပယ်ပြီးတော့ယူသည်ဆောက်တည်ရတယ်။ဒါကြီးနောက်တစ်ခါလည်းပဲမလွဲတာလို့ကျူးလွန်ညာလို့ရှိရင်နောင်တော့မလုပ်ဘူးဆိုတဲ့အနေနဲ့တခါလည်းနှလုံးသွင်းပြီးတော့ဒီလိုပဲဆောက်တည်ရတယ်။အဲဒါဆောက်တည်ပါရင်တော့ကောင်းပါလေဒီလိုတော့ဒီလဆင်ကြောင်းအဲဒါမြတ်မောရောမြက်ွယ်ရောတရင်သုံးမော်ရင်လည်းအတူတူပဲတဲ့ဒါပါလို့ဆိုအရိယာဒီကပဲ အရိယာပုဂ္ဂိုလ်မှာဖြစ်တာဘုသူပြင်ဆိုရင်တော့ခရင်နဲ့လွယ်ဘူးဆိုတာအရိယာပုဂ္ဂိုလ်ကတော့အရိယာအချင်းချင်းဟာငါးပါးသီလဆိုရင်လုံးလုံးနေတာပဲသီလခန္ဓာသီလဟောဓမ္မရတတရား၄ပါးနဲ့ဆရာကိုယုံကြည်မှုတရားယုံကြည်မှုသံဃာယုံကြည်မှုပြည့်ဘူးဒါတရား၄ပါးအမြဲအရိယာကန္တာအရိယာရဲ့ဉာဏ်ဝတဲ့သီလကငါးပါးသီလ ငါးပါးသီလဟာပြင်းမျက်မှောက်မျက်ွယ်ဘယ်နည်းနဲ့မှသူကမပြတ်ဘူးတဲ့အဲမျက်မှောက်မျက်ွယ်ဘယ်မှမပြတ်ဘူးအဲဒါကြောင့်အရိယအရိယကန္တသီလအဲ့ဒါနဲ့ပြည့်စုံရမယ်အဲ့ဒါအရိယာနဲ့ကိုချင်းတူနေတာအရိယာနဲ့ကိုချင်းတူရမယ်အရိယာကိုချင်းဆိုသီလပဲအရိယာသီလများနဲ့ပြည့်စုံလို့ ကိုလည်းကူရမယ်ခဲကိုကအရိယာမဟုတ်နဲ့ဟုတ်တော့အရိယာကျင့်နဲ့အကျင့်နဲ့ပြည့်စုံအောင်ညာကျင့်နဲ့ညာသိက္ခာပုဒ်တွေအဲလွန်ကျူးလို့တဲ့စေတနာနဲ့မလွန်ကျူးပဲနဲ့အတော်စလွန်ကျူးမှုနဲ့စေတနာပြောကြကုစားလိုက်ပေါ့ဒါပြီးတာပါပဲလူဆိုရင်လည်း၅ပါးသီလမလွန်ကျူးအောင်ခဲချွေးရင်းပါလို့ရှိရင်လည်းပဲအဲဒါနောက်ထပ်ဒီမူရုံကျူးတော့ဘူးလို့လုံးစင်းကြီးပြန်ဆောက်ပြီးသင်ကျေလာပါအဲ့ဒါကြည့်ရမယ် အရိယာနှင့်ကိုချင်းတူလင်အရိယာနှင့်ကိုချင်းတူလင်အရိယာနှင့်ကိုချင်းတူလင်သူဘောအောင်မင်းမြင့်နေစဉ်ဘုရေလေကကနာခင်မင်းညွေအားပေးခါဝစဉ် အရိယာနဲ့ကိုချင်းတူသလိုပဲအရိယာနဲ့ဉာဏ်ဖြင့်တူတယ်။ယာနိကယာယံဒိဋ္ဌိအရိယာဉာဏ်နိကအရိယာသင်္ကြန်မြင့်မြတ်သောဉာဏ်နိကဗာမယဝဆင်းမှာထုတ်ဆောင်တာသောယာယံဒိဋ္ဌိအကျဉ်ဉာဏ်ပညာဖြင့်အဋ္ဌိရှိပါတယ်။တက္ကရတထိုဉာဏ်ပညာကိုအကျင့်ကိုကျင့်သောပုဂ္ဂိုလ်ဟာ ကာမဒုက္ခခရေကောင်းစွာဆင်းရဲကုန်ရအလုံးမှာနေရာတိထုတ်ဆောင်တော့ပါပဲတဲ့ဒီပညာကဆင်းရဲကုန်ရနိဗ္ဗာန်ကိုဆောင်တော့ပါပဲအခုရှင်ရထားဘောတော်ကားတွေများပြည့်စည်သွားတဲ့ပုဂ္ဂိုလ်တွေကိုလိုရှိရရောက်တယ်လို့ပြောတယ်မစည်းဘဲနဲ့ဘေးကနေကြည့်နေုံနဲ့တော့မရောက်ဘူးပြည့်စည်မှအဲ့ဒါလိုပဲအရိယာညာမြင်စွာရှိတယ်အဲ့ဒီအရိယာညာမြင်ကို ကျင့်ရမှာကိုယ်တိုင်ကျင့်ရကုသနာဖြစ်ရမှာဖြစ်မှအိမ်မှာရင်မောတက်ရှိတယ်လို့ပဲသင်္ခါသမီးနဲ့နေပါအောင်ရောက်တော့တာအဲ့ဒါကတော့ပြောမယ်ဆိုပြောကြတယ်သူကကျေပါတယ်အချိန်မရှိဘူးဒါနဲ့တော့ဘလောက်ပဲနောက်တစ်ခါဇောင်းမုံလာခြင်းနေကြတယ်ဒီနေ့ဆက်ဟောရမယ်ဒီကပြီးသေးတယ်ဒါကြောင့်ဒီမှာအမုစာရုပ်ကလေးမှာဆီရထည့်ထားတယ်ပေါ့တတိဆိုပြီးဒီတွေးထားဒါနည်းဒါပြီးနေတိုင်းယူဆောင်လာကြပါရဲ့ ငါးကြီးတွေဒါလေးပါရမယ်မပါလို့ရှိရင်တော့ကြောင့်မဆိုတာပဲနေတယ်ဟုတ်လားရေးကြီးတယ်အဲဒီကမွန်လာကြီးကတရားမကုန်သေးဘူးဆိုရင်တော်လာကြီးကြတာဟောရမှာပေါ့တော်လာကြီးမကုန်သေးဘူးဆိုရင်လည်းတော်လာကြီးကကုန်ပါလိမ့်မယ်နဲ့တူပါတယ်အဲဒီမကုန်လို့ရှိရင်လည်းဒီလိုလဲလာလို့အဲပြတော်လာကြီးပေါ့အဲဒီလိုအဲအခုအရိယာနဲ့ညာဖြင့်ကြုံချင်းရမယ်အရိယာနဲ့ ကိုညက်သီလတူဆိုလိုပဲအရိယာနဲ့ညာပြည့်တော်ကြည့်မယ်ဆိုအရိယာဖြစ်အောင်ကြည့်မှုရပါတော့ဒါပါအရိယာဖြစ်အောင်ကြည့်မှုခြင်းကြီးကဘုန်းကြီးကဟောလို့ခေါ်ရမှာဟိုကလူရင်းမယ်လူရင်းမယ်လည်းအချိန်ကြီးတော့မတတ်နိုင်ဘူးအဲဆိုရမယ်အရိယာနှင့်ညာဖြင့်တူလင်သူကိုအောင်းနဲ့မြင့်တဲ့အခြင်းသူကိုအောင်းနဲ့မြင့်တဲ့အခြင်းသူရေနေသာကနာခြင်းနဲ့ အာသေသာဝရှင်သတိယေအာသေသာဝရှင်သတိယေ ဆုံးပြနိုင်လို့ပစ္စောခဏမဟာပစ္စောခဏတရားတော်ဆိုတော့တစ်ဆက်တည်းပါပဲမြတ်စွာဘုရားတရားတိုင်းခေါ်လို့အဲဒီညာမြပြည့်စုံမှုပြည့်စုံမှုကိုပစ္စောခဏညာနဲ့ဆင်ခြင်ဆုံးဖြတ်ဖို့မနာကောင်းပါဘူးတရားထူတာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီကဘုန်းကြီးနီးနေအာရုဒ္ဓါဖြစ်တရားနီးနေအာရုဒ္ဓါဖြစ်ဘာနီးနေအာရုဒ္ဓါတို့မြတ်စွာဘုရားဘာဝနာမှာတရားဆုံးမတဲ့အာထုလို့တရားပြည့်နေတယ်ဆိုရင်ဒီပြည့်စုံခန္ဓာတွေမြင်ရမှာပဲ။ မငင်းရဲ့ဟိုကတော့မဟုတ်သေးဘူးလို့ဆိုမှရေးကြည့်တယ်အဲဒါသုံးဆိုင်ပါလေဒီနေ့တော့ဒီလိုရပြီတော့